ကျေးဇူးရှင်မဟာဗောဓိမံဆရာတော်ဘုရားကြီးလက်တလူသာသနာပြုစခန်းအပတ်စဉ်လေးတရားစခန်းပွဲ၌29ရက်4လ69ခုနှစ်တွင်ဟောကြားတော်မူသောတရားတော်မနေ့ကလည်းဒုက္ခချုပ်ငြိမ်းရာမှန်ဖြစ်တဲ့မေတ္တာတေသာပွားပြီးဒုမေခင်လာနာတက်လာဟုတ် သင်္ခါရုပ္ပခညာရောက်သွားပြီမှန်ပါဗျာဟုတ်ပါလားသင်္ခါရုပ္ပခပါသင်္ခါရလို့ခေါ်တဲ့ပြုပြင်မှုကိုဥပိ္ပခပြောလိုက်တယ်ညာလို့ဆိုလို့ဗျာမှန်ပါဗျာဟင်ဟင်သင်္ခါရုပ္ပခတို့တမာတိနဲ့ပြောတော့အရင်တို့တမာတိသုံးခုခင်ခဲ့တုန်းကဟိုပရိကမသမာတိဟုတ်ပါလားဟိုတို့ခဏိကသမာတိ ဥပ္ပခါရသမာဓိအပနာသမာဓိဟုတ်ကလားဒီနေရာရောက်တော့သူဟာအပနာသမာဓိရောက်ပြီသိပြီးမလုံမရှင်းမကလဲတော့ဘူးဟုတ်ကလားဒါဒါမို့သူအပနာသမာဓိဒီမရောက်ခင်ဟိုဘက်ကညာနေတုန်းကတော့ဒီသမာဓိရဲ့ဥပ္ပစာဖြစ်လို့ဥပ္ပစာရသမာဓိဟိုတို့အိမ်ရှိရင်အိမ်ရဲ့ဥပ္ပစာပါရှိတယ်ထင်တယ်အဲ့ဒါအဲ့ဒါသမာဓိရဲ့ဥပ္ပစာ တမာတိမဟုတ်သေးဘူးလို့ပြောဓမ္မတမာတိဟုတ်ကလားအပနာတမာတိဟုတ်ကလားဗျပြီးတော့တို့နမိတ်ကြတော့ပရိကမနမိတ်ဥက္ခာနမိတ်ပฏิပါကနမိတ်ဒီလိုတင်နေဟင်ပရိကမနမိတ်ကတော့တို့အေးဒီနွေဒီအေးလှုပ်လှုပ်နွေလှုပ်လှုပ်ဟုတ်ကလားဟင်ဒါတော့တို့အခြေတူဟိုတပါတိနမိတ်စိတ်စင်ကြအောင်လုပ်ပြီးထင်အောင်မြင်အောင်လုပ်ရတဲ့အတွက်သူ့ကိုအခြေပြုဖြစ်လို့ပရိကမနမိတ် ဟုတ်ကလားအဲအင်းမွေးမွားပါပြောရမှာပေါ့လေအဲဒီကနေပြီးအဲစုပ်လုတ်ကလေးကိုတို့ဟိုမနောจิตကလေးကြီးပြီးသိထိုင်ကြပြီးခေါင်းအေးပြီးအဲ့ဒီခါကျထင်းမြင်လာလိမ့်မယ်ထင်တယ်ဟိဟင်အယောင်အဆင်းနဲ့တကွတန်တန်နဲ့တကွဟုတ်ကလားလီသွားတဲ့အတိုင်းလေးလေအင်းဒါတော့ထင်းမြင်လာတဲ့အတွက်ဥက္ခာနမိတ်ဟုတ်ကလားဗျာဒီနေရာလဲတို့ အများစုကတော့ဟိုလေဘက်ကထင်တာများလို့လေကြောင်းပြောရတာပါပဲဟုတ်ကလားအဲလေဘက်ကမဟုတ်ဖဲနဲ့ဟောယောဂီတို့မိမိတို့နာသီဝရှုပွဲပေါ်တတိထိုင်ချနိုင်တဲ့ပုဂ္ဂိုလ်စိတ်ငြဲတဲ့ပုဂ္ဂိုလ်ကြတော့ကိုနာသီဝကတွေ့ရတာပါဗျာသူ့ကြတော့ဟိုလေတန်းရှိကြည့်လို့မဟုတ်ပါအင်းတို့သေးလေးတွေဟင်တဖွာဝတရေနဲ့ဟိုပေါ်နေသလိုလေးပဲပေါ်တတ်ပါ ဟုတ်ကလား အဲ့တော့တို့ဒီလိုလေတန်းရှည်ကြီးပေါ်မှာနမိတ်လို့အသိမမှတ်သေးနဲ့ပေါ်သူလည်းရှိတယ်မပေါ်သူလည်းရှိတယ်ဟုတ်ခလားအေးကိုဘက်ကိုအဆိုင်များတဲ့ပုဂ္ဂိုလ်လီဘက်ပဲလို့လို့စိတ်မှမရောက်တာပေါ်မတလားဟုတ်ခလားဗျာဟင်အဲ့တော့ဒီလူပေါ်မှာဒါနမိတ်မှန်လို့မယူဆနဲ့ဗျာအဲကိုဘက်ကပေါ်ပေါ်သူဘက်ကပေါ်ပေါ်ဒီနမိတ်ကတော့စိတ်တည်ကြည်ကြောင်းပြတာသူအဓိကမဟုတ်အရေးကြီးတာစိတ်တည်ဖို့အဓိက ဟုတ်ကလားဗျာဟင်ဟိုတို့ကားများမှာလဲဟိုအချက်ပြပြီးအဓိကမဟုတ်ဟုတ်ကလားကားသွားသက်မှန်နေခြင်းဒီတာနဲ့အဓိကထင်တယ်ဟိဟုတ်ကလားသို့တော့ဒီအချက်ပြကဘာလို့ကြည့်ရတယ်လဲဆိုငါ့ဖက်အလုံးလုံးမလုံးဟုတ်ကလားဟိဒါကိုသိချင်လို့ဒါကြည့်ရတာဒီလည်းသိဒီမဒီဒါသိချင်လို့ဒါသင်နမိတ်ကိုကြည့်ရတာဗျာဟုတ်ကလားအဲ့တော့နမိတ်ကအဓိကမဟုတ်ဟုတ်ကလားကိုရှုွယ်တဲ့ကုတ္တိမြဲဖို့အဓိက ဟုတ်ကလားဗျာအဲဒီကမြဲလာပြီတို့ဒီဥက္ကနမိတ်ဒီအောင်ညာနေမှာစက်တိတ်ပါလားဟင်သူစိတ်မှမတည်ပဲနဲ့ဟိုတမာတိမှရှိပဲနဲ့ပညာပဲလို့လုပ်ကူမှာပဲတော့ဟုတ်ကလားဗျာနမိတ်တစ်ခုတော့ပေါ်ရမှာပေါ့သူသူဘက်ကပေါ်ရင်ပေါ်ပေါ့မပေါ်ကူဘက်ကပေါ်ပေါ့မပေါ်ရမှာပဲဟုတ်ကလားတို့ဘဉ္ဉံရောက်လာတဲ့ယောဂီကြတော့သူ့ဒီလေရဲ့နမိတ်ဖြစ်ဖြစ်ကိုယ်နာပြီးွားကတွေ့တဲ့နမိတ်ဖြစ်ဖြစ်ဒါတိုင်းမတွေ့ရတော့ဘူး နှလုံးအကြည်ဓာတ်ကနေတစ်ဆင့်ပြန်လာတယ်ရောင်ပြန်နမိတ်ပဲတွေ့ရတောင်းတူပฏิပါကနမိတ်လို့သုံးတယ်ဗျာဟင်အလွန်ကြည်ရင်တောက်ပသောနမိတ်လေတို့လဲနေတမီထိုးတဲ့အကြောင်းနဲ့ဟိုလက်နေတမီမှန်ကိုထိုးလိုက်တယ်မှန်ကတစ်ဆင့်လာတဲ့အကြောင်းတူမလားအေးအဲ့ဒီတိုင်းညဒီကြတော့ရောင်ပြန်နမိတ်အဲ့ဒါကိုပฏิပါကနမိတ်လို့ခေါ်ဗျာဒါသင်္ခါရုပ္ပခညာရောက်တဲ့ပုဂ္ဂိုလ်များမှရလိုက်တဲ့တမာတိနဲ့တမာတိနမိတ် စိတ်မပြောင်းနဲ့မပြောင်းတော့လို့နမိတ်လည်းမပြောင်းဘူးဟင်အယောင်လည်းမပြောင်းဘူးတန်တန်လည်းမပြောင်းတော့ဘူးစိတ်မှလှုပ်တော့ပဲကိုဗျာဟုတ်ကလားအဲ့တော့တို့မနေ့ကတော့သင်္ခါရတွေကနေပြီးတော့သင်္ခါရကိုဥပိ္ပခာပြုတဲ့နေတွေကိုတို့ဝင်လာခဲ့တယ်ဒါကိုသင်္ခါရုပ္ပကညာတယ်ဟဲ့အဲ့တော့ဒုက္ခဝေဒနာကိုရှုတဲ့ယောဂီကြတော့ဒီမချိမဆန့်ဒုက္ခလေဟင်တခြားပေါ်တဲ့ဒုက္ခသူ့ပဲမိလိမ့်မယ် ဟုတ်ကလားအမေမွေးကြရဒီတခါပဲတူဘူးပါလိမ့်မယ်ဒီဒုက္ခမျိုးဒါကြီးကိုရှူရင်းမှတ်တာနဲ့ဒါဒုက္ခရှူတာထင်တယ်ဒုက္ခ ानु ပဒနာထင်တယ်ဒါရှူရင်းမှတ်တာနဲ့ကြတော့မချိမဆရှူရင်းတဲ့ကိုကိုယ်နဲ့မဆိုင်သူကြီးဖြစ်သွားတယ်နင့်ဟာနင်းလေးငါဟာငါလေးဒါတုသင်္ခါရဟင်ကိုယ်ခန္ဓာကိုယ်ဒါကံသင်္ခါရကပြုတ်ပြင်းနေတာထင်တယ်ဒီဒုက္ခဝေဒနာလေစိတ်သင်္ခါရကပြုတ်ပြင်းတာကောကျင်နေလား ဥဒုသင်္ခါရကပြုပြင်တာဟောဖြစ်နိုင်မလားအာဟာရသင်္ခါရကပြုပြင်ထားတာဟောဖြစ်နိုင်မလားအဲအဲ့ဒါကိုတို့ဟိုဥပိ္ပခပြုနိုင်တာဒါဒုက္ခနုပါဒနာကိုင်းပြီးဒီနေ့တည်းဝင်လာတာခေါ်တဗျာဟုတ်ကလားဟင်အဲဒီဒုက္ခနုပါဒနာကိုင်းလာတဲ့ယောဂီပြီးဟိုခရင်ဆုံးမချင်းဒီဟာပဲကိုင်းသွားတယ်အနုပါဒနာလည်းမကြောင်းတော့ဟုတ်ကလားတို့အနိစ္စနုပါဒနာကြတော့တို့မနေရဆွေးနွေးခဲ့ကြတယ်တဲ့ပါပါလိမ့်မယ်ရှုတာလေး ဟုတ်ကလားဝင်လေးလေးရှုလိုက်လဲအပိုင်းပိုင်းကြပြပြဟုတ်ကလားဒါတစီစီတစီစီတပိုင်းစီတပိုင်းစီဟုတ်ကလားထွက်လေးလေးရှုလိုက်လဲဒီလိုနေမှာပါဟုတ်ကလားမိမိနာဒီဝါကရှုလို့ရှင်လဲတလုံးပြီးတလုံးတလုံးပြီးတလုံးတလုံးပေါ်တလုံးကြောက်တလုံးပေါ်တလုံးကြောက်ဒီတော့ဖလားလေဒါကနာဒီဝါပဲကတွေ့တာပြောတာဟုတ်ကလားလေဘက်ကတွေ့လို့ရှင်လဲလေတန်းရှင်မဟုတ်တော့အပိုင်းပိုင်းအပြပြဟုတ်ကလားဟေးအပိုင်းပိုင်းအပြပြနဲ့တွေ့ပြီဒါလေးရှုရင်းရှုရင်းနဲ့ကို သူဒီတကယ်မရှိဘူးသဘောပဲဆိုတော့သဘောပေါက်ဟင်ဟင်အဆိုင်ကဲမရှိဘူးသဘောပဲလို့သဘောပေါက်ပါဟုတ်လားဘာမှမရလိုက်ဘူးဆိုတာသဘောပေါက်ပါအဲ့တော့ရှူရင်းရှူရင်းနဲ့ကိုကိုနဲ့မဆိုင်လို့ကြီးဖြစ်သွားတယ်လေအနိစ္စနုပဒနာကနေဝင်လာတာထင်ဟဲ့အနတ္တနောနုပဒနာကဝင်လာတဲ့ယောဂီတွေဒါကြည့်ရင်ကြည့်နေကိုသူ့သဘောပဲဟုတ်ကလားအာဟုတရားမရှိတာကိုမြင်လားအဆိုင်ခဲအလုံးတရားအတ္တအခြေခံဘာရှိတော့ဖြစ် အဲငါကတ်နိုင်သေးလားဟဲ့အဲအဲ့တော့သူကလည်းသဘောပဲဆိုပြီးတော့ကြည့်ပြီးတော့ကိုနဲ့မဆိုင်တယ်လို့ကြီးဖြစ်သွားတော့ဟိုဒီဘက်မှာဝင်လာတယ်အဲအနတ္တ ानु ပါဒနာခိုင်းလာအဲ့တော့အနိစ္စနဲ့အနတ္တကိုင်းဝင်လာတဲ့ယောဂီကတော့တသက်တာနဲ့ဝင်လာမှာပေါ့လေဟိုဒုက္ခနုပါဒနာကိုင်းလာတဲ့ယောဂီတော့မချိမဆနဲ့ဝင်လာမှာပေါ့လေဒါနှစ်ခုပဲကွဲပါအဲ့တော့ဒုက္ခနုပါဒနာတော့ထင်ရှားဆုံးဖြစ်နေတယ်ထင်တယ်ဟဲ့ဟုတ်ကလားဒါနဲ့ဝင်လာပြီဟုတ်ကလား ဒီနေရာရောက်နေတဲ့ယောဂီဒုက္ခတွေ့လေဒုက္ခတွေ့ဟိအောင်မယ်ခုချိန်များအမေးသေးရင်အာဟုတ်ပါမလားအမေးသေးတဲ့လားအကြောင်းကြားမယ်ဟင်ဟုတ်အမေမို့သားလေးတွေရတဲ့ဟောမတိုင်မီပြီသူလည်းဘာမှန်းသိပဲနဲ့အလကား ဟင်ရောင်လိုက်လာတာဟင်ရောင်လိုက်လာတာလှုပ်တော့ဘူးတဲ့ဟင်ဟင်သူ့အဖေနဲ့မိမရှိလို့ပြောတာအဲ့ဒါကြီးကမယုံနဲ့သူ့အဖေလည်းမရှိတော့အမေလည်းမရှိတော့ဒါမှမဟုတ်သူမတုံလှုပ်ထားတယ်ဟုတ်ကလားဗျာကျုပ်ကရှိတဲ့လူမေးတာခဏမေးတာမဟုတ်ဘူးဟင်ဟင်အဲဒုက္ခနဲ့တွေ့လဲတုံလို့တော့ဘူးဒုက္ခနဲ့တွေ့လဲတုံလို့တော့ဟုတ်ကလားဟိုတို့ပฏิသင်္ခါညာရောက်ကြတဲ့ကအရင်ဒီနဲ့တူတော့သိပ်သွားလာ တက်ကြွလာပြောတာလေးကြည့်လိုက်ရင်နည်းနည်းဘဝင်မြင့်ခံပြီးပါဟင်ဟိုတို့ဘင်္ဂညာတို့ကဖုန်နေတလောက်ဒီမှာတက်ကြွလာတယ်ဒီနေရာရောက်တဲ့ပုဂ္ဂိုလ်ကြတော့တက်ကြွတာတော့မဟုတ်တော့တုံးလုံးတော့ဘူးဒီငိမ်သွားပြီအိမ်တည်းသူ့ကြည့်လိုက်ရင်ဒီငိမ်နဲ့အိမ်တည်းကိုတွေ့ရလိမ့်မယ်ဟုတ်ကလားဗျာဟင်ဘလောက်ပဲမျက်နှာပေါက်ဆိုးနေလို့အပေါက်ဆိုးတဲ့ပုဂ္ဂိုလ်ဖြစ်ဖြစ်ဒီနေရာကြရင်တော့သူတီတီတန်းတန်းနဲ့မျက်နှာကြီးနေတတ်ပါဟုတ်ကလားဗျာ သင်္ခါရုပ္ပခန္ဓာရောက်တဲ့ပုဂ္ဂိုလ်ရဲ့မူရာဟင်တညာနဲ့တမူရာမတူပါဘူးရဟုတ်ကလားဟိုစဟိုမင်းသမီးမင်းသားများလည်းဟိုဇာလန်းစားထုတ်ပြောင်းရင်သူတို့မျက်နှာတူထိတ်နေမထင်ပါဘူးဟင်ဟိုဇာလန်းစားကွယ်လိုက်တော့လေအဲဒီမှာလည်းတူဟုတ်ကလားဗျာအဲတို့ဒီညာရောက်နေတဲ့ပုဂ္ဂိုလ်ဒုက္ခကိုတွေ့ရင်လေမတုံလှုပ်တယ်လို့ဒုက္ခကိုဒုက္ခလို့လည်းမြင်လာတတ်ဟုတ်ကလား ဒုက္ခနဲ့တွေ့တော့လဲမတုံ့လှုပ်တဲ့အပြင်ဒုက္ခကိုဒုက္ခလို့သွားမိတ်ဆွေတို့ထင်လားဒုက္ခကိုရံသူလို့လည်းဒီလိုလည်းထင်သွားပြောင်းပြန်ထင်လိုက်ဟင်အရင်တော့ကတော့ဒုက္ခမိတ်ဆွေထင်နေတာထင်လိုက်ကျဒုက္ခကတို့မရှိတာအရှိလို့ပြီးညာပြတာလိမ့်ရတာဒုက္ခကတော့အရှိအရှိတိတ်ကြတာတင်လေအဖြောင်းသမားကိုကွအဲ့တော့အဖြောင်းသမားဆိုတော့ပြောတာဆိုတာလေးတော့ဘူးကြတာပေါ့လေအဲ့တော့ဘူးကြတော့အရင်တုန်းကတော့ဒီကောင် အပေါက်ဖိုးတဲ့ကောင်အဲ့လိုထင်တယ်ဟင်သို့တော့သူကမှန်သမားဟုတ်ပဲဟိုဒုက္ခကတော့သူကလိန်ညင်တဲ့လူဆိုတော့နည်းနည်းလေးတော့ပချွဲနှချွဲတော့ရှိပါပေါ့အဲ့တော့ဒီကောင်အပြောမဆိုးဘူးသဘောမဆိုးဘူးအောက်တုံးကလေအခုဒီနေရာကျတော့အရှိအရှိတိုင်းမြင်လာတော့ဒုက္ခကိုရံလို့လို့ထင်လာတယ်ဟင်အလိန်သမားဟုတ်ကလားလူလိန်လူလိန်ဟုတ်ကလားဟိဟဲ့ဟောတို့ဒုက္ခကြတော့မိတ်ဆွေလို့ထင်လာတယ် ဟောသူကရှိရှိတိုင်းအဖြောင်ပြောတာကိုအတွင်သဘောကတော့မှန်တိုင်းမဟုတ်ဘူးလားဟဲ့ဒီလိုလဲထင်လာတတ်ဒီညာရောက်လာတဲ့ပုဂ္ဂိုလ်ကြောင်းရဖြစ်သွားတို့အောင်ညာတော့ကဟိုခံစားခဲ့တာနဲ့လေအကြောင်းညာဖြစ်သွားတယ်တပညာရောက်တဲ့ပုဂ္ဂိုလ်ရဲ့စိတ်နေစိတ်ဓာတ်ဟုတ်ကလားဗျာဟင်အဲ့တော့တို့ကြောက်စရာညစ်သက်စရာနဲ့တွေ့လေသူ့လည်းကြောက်စရာလည်းဖြုံးဟုတ်လားညစ်သက်စရာနဲ့တွေ့လည်းဖြုံးသူ ကြောက်တတ်တော့အရင်တော့ကတစ်ဖေကြောက်တဲ့ပုဂ္ဂိုလ်ဒီပင်ဒီညာကြောက်တော့ပညာရောက်နေတဲ့ပုဂ္ဂိုလ်ဟုတ်လားသဘောပဲဟုတ်ပဲပြီးတော့သူ့စိတ်သူပိုင်နေတယ်သူ့စိတ်ဒီပြစ္ဆုတ်ပံတဲ့တယ်ရှိပြီတင်လေအဲတွေးစမ်းဆိုလှုပ်ကြည့်တွေးတော့ဟုတ်ကလားရှင်းပို့လို့လည်းသွားတော့နောက်ပို့လို့လည်းသွားတော့ဒီနေရာနေဆိုဒီနေရာနေကိုနေတော့တာစိတ်ကလည်းလေမလှုပ်ရက်တော့ပဲကိုကွ အဲ့တော့ပြစ္ဆုတ်ပံတဲ့တဲ့ရှိနေတဲ့ပုဂ္ဂိုလ်ကဘယ်လိုလုပ်တစ်စီ6ဖို့ရမှာလဲတော့ဟုတ်ကလားဟောအတွေးသမားသာ6ဖို့ရတာဟုတ်ကလားကိုကိုခန္ဓာတွေကစိတ်ကလေးအပြင်ထွက်အောင်လုပ်ပြီးလန့်အောင်လုပ်ပြီးမှ6ဖို့ရတာကြီးကိုခုလန့်မှမလန့်တော့တာကြီးတင်ကြပြစ္ဆုတ်ပံတဲ့တဲ့ရောက်နေပြီဟုတ်ကလားဗျာအဲ့တော့ဝေဒနာနဲ့ပြောလို့ရှိရင်တော့ဒီနေရာဥပ္ပခဝေဒနာပိုင်းဟုတ်ကလားအနုပဒနာ၄ချက်နဲ့ပြောရင်ဒီနေရာဓမ္မနုပဒနာပဲသဘောများရှိရတော့တယ်ဟုတ်ကလား အဲတော့ဟိုအလွန်နှူးညံ့တဲ့အတန်လေးတစ်ခုဖြစ်ပါစေရှုကြည့်ပါဟင်အတန်လေးတစ်ခုဓက်ကနနာတိုက်လိုက်ရင်နာမတစ်ပင်ခန္ဓာကိုယ်တစ်ခုလုံးတိမ့်သိမ့်ဒုံကြမ်းကြမ်းကွက်မြင်နိုင်ပါတယ်အဲတော့နှူးညံ့တာကိုသိနိုင်ပြီကိုကွပြည့်စုံပန်တဲ့သူ့စိတ်ကတီးနေပြီမဟုတ်လားဟဲ့ဟုတ်ကလားဗျာတော့ဓမ္မ ानु ပါဒနာကဟုတ်ကလားအဲတော့တို့ဒီနေရာရောက်တဲ့ပုဂ္ဂိုလ်ဟာသင်္ခါရကိုဥပိ္ပခာပြုတ်လိုက်တဲ့အတွက်ဟုတ်ကလားဟိုအောက်ညာနေတုန်းကတော့ ဝင်ဟထွက်ဟနဲ့ကြောင်းရဆိုင်ရသေးတယ်လေဒီညာဆိုင်ဖို့လိုသေးလားလုတ်ဖို့မလိုဘူးဟုတ်ကလားသင်္ခါရဆိုတဲ့ပြုတ်ပြင်မှုကိုသူလက်လွတ်လိုက်ပြီလေသူ့ဟာသူဖြစ်နေတာထိုင်ကြည့်မယ်ပုဂ္ဂိုလ်ဟုတ်ကလားဟုတ်ကလားအဲဟိုလုံယူပြီးခံစားမှာမဟုတ်ဘူးထိုင်ကြည့်ပြီးခံစားမှာဟုတ်ကလားဟိုထမင်းစားတယ်လို့ဝါပြီးအရသာပေါ်မှာမဟုတ်ဘူးပွဲကြည့်တယ်လို့ထိုင်ကြည့်ပြီးအရသာပေါ်မဲ့နေရာ ဓမ္မ ानु ပါဒနာထင်တယ်ဟိဟုတ်ကလားဗျာဒါမို့ဒီနေရာရောက်တဲ့ပုဂ္ဂိုလ်ဒီကြောင်းရစရာစိုက်ဟိုဝရိယစိုက်စရာမလိုတော့ဟုတ်ကလားတမာရီနဲ့ဝရိယလည်းတန်းတူဖြစ်နေပြီဟင်အဲ့တော့သင်္ခါရဒီညာရောက်တဲ့ပုဂ္ဂိုလ်ဒီအတူသုံးခုရှိတတ်ပါဟင်ဒုက္ခနဲ့ဒုက္ခအတူထခံစားနိုင်တယ်တင်ဟိဟုတ်ကလားဟိကြောက်ခြင်းနဲ့နှိမ့်သက်ခြင်းအတူတူထားနိုင်တယ်တင်ဟိတန်းတူပဲတင်ဟင်တို့တို့ဘယ်ဘက်မှလိုက်တော့တင် ဟင်အလေလာဖို့ကွဟင်ကြောက်တယ်ပဲလည်းလိုက်ဟုတ်ကဲ့နစ်တယ်ပဲပန်းမလိုက်ကိုယ်ကလည်းချမ်းသာတယ်ပဲလည်းမလိုက်ဘူးခင်းရတယ်ပဲလည်းကိုမလိုက်တော့ဘူးဟုတ်ကလားဗျာပြီးတော့လေတမာရိနဲ့ဝရိယဒန်းတူထားနိုင်တဲ့နေရာထင်တယ်ဟဲ့ဒီညာရောက်တဲ့ပုဂ္ဂိုလ်အဲ့ဒီအတူသုံးခုရှိရပါတယ်ဟုတ်ကလားဗျာ အာထုတ်တယ်တို့ဘာလောက်ပေါ့ခွေ၄၅ဖေချက်လောက်အစာဖြူလေးပရိက္ခာယူုံလေးတင်ဝင်လေထွက်တယ်မှတ်လို့ရပါတယ်ကိုယ်ပဲမှတ်လို့လည်းမရတော့ဘူးအလုံးလုံးညံသွားပြီကို ဟင်အောက်ပိုင်းညာနေကဖြစ်ပြက်ကဂျန်ညာထော်တော့တယ်လေဒီနေရာမှာအလွန်နှုံးညပင်မွေးတယ်ဟာတမို့၄50ကျက်လောက်တော့ပြင်ကိုလို့ယူရပါတယ်ကျုပ်ကနမသိတဲ့ပေးရုံလေးပေါ့လေအဲဒါပြီးသူဟာသူလှုပ်လှုပ်နေရဗျကိုကထိုင်ကြည့်ရုံများဟင်ဟုတ်ကလားအော်သူသူကပွဲပြသမားတို့ကပွဲကြည့်သမားဟုတ်ကလားဒါနဲ့သူ့သဘောကိုမြင်အောင်ကြည့်ရတယ်ဒီညာဟုတ်ကလားဗျာဒါတော့သင်္ခါရုပ္ပကညာရဲ့တူမှု ထူးမှုကြတော့တို့ဒီနေရာရောက်နေတဲ့ပုဂ္ဂိုလ်စိတ်ကလည်းတို့တဏှာကြီးထိုင်တဏှာကြီးလုံးလုံးဘယ်မှတော့ဘူးညင်းတင်လေဟင်နှစ်နာရီထိုင်လို့ဟဲ့ကိုယ်လည်းဒီတိုင်းပဲတဏှာကြီးထိုင်လို့လည်းဘာဝေဒနာမှပေါ်နေမှာမထင်နဲ့နှစ်နာရီထိုင်လို့လည်းဘာဝေဒနာမှပေါ်နေမှာမထင်နဲ့ဘာဖြစ်လို့တော့တို့စိတ်မှမဖောက်ပြန်တော့တာဟဲ့ဟိုစိတ်ဖောက်ပြန်လို့ရုပ်ဖောက်ပြန်တာထင်တယ်ဒီမှာစိတ်မဖောက်ပြန်ရင်ရုပ်ဖောက်ပြန်မအောင်မလားဒါအောင်အပနာသောအပနာ ပမာတိရောက်နေတဲ့ပုဂ္ဂိုလ်ဟာဣရိယာပုတ်တယ်ခိုင်ကြပါတယ်လို့ဆိုဟုတ်ဗျာဟင်ဒါမို့သူ့မှာဘလောက်ကြာကြာထိုင်နေဟုတ်ကလားထိုင်နိုင်လေပဲတဲ့ဒါပညာမှာရောက်တဲ့ပုဂ္ဂိုလ်ရဲ့ရနိုင်တယ်ခွင့်ရေးဗျာအထူးတစ်ခုထင်တယ်ဟဲ့ပြီးတော့ကြာကြာရှုလေနုညံ့လေပဲဟုတ်ကလားဒါလေးနုညံ့နဲ့ရှာမတူဘူးဆိုလို့ကုန်းရှုကုန်းရှုလေဘူးနုညံ့လေပဲရှာမတွေ့လို့ကုန်းရှုကုန်းရှုလေနုညံ့လေပဲဗျာဒီနေရာဟင် ကြာကြာရှုလေပိန်မွေ့လေဒါလည်းထူတာပဲထင်တယ်မှန်ပါဗျာဟင်ပြီးတော့ဒီကိုရှုနေတဲ့ရှုခွက်ကလွဲလို့တခြားနေရာကိုဘယ်ကိုပို့လို့မှမသွားတော့ဘူးမှန်ပါဗျာဟင်အာယုံတစ်ပါးပြန်သွားမှုกินပြီဒီနေရာရောက်တဲ့ပုဂ္ဂိုလ်ဟင်အထူးသုံးအထူးသုံးခုထင်တယ်ဟဲ့ဟင်အထူးသုံးခုအထူးသုံးခုရှိတယ်တင်ညာရောက်တဲ့ပုဂ္ဂိုလ်လေဟင်ဟိုကြာကြာလဲတည်နိုင်ပြီ ဟုတ်ကလားကိုရောစိတ်ရောဟုတ်ကလားဗျာကြာကြာရှုလေပိဝေးလေဟုတ်ကလားဗျာပြီးတော့အာယုန်တစ်ပါးကိုပြန်သွားမှုမရှိတော့တတိညာရောက်နေပုဂ္ဂိုလ်ဟုတ်ကလားဗျာအဲ့တော့တို့ဒီနေရာဒါလေးရှုနေရမှာထင်လားဟင်အလွန်နုညနာလေးဟုတ်ကလားဟိအလွန်နုညနာဟာလေးဗျာဟင်ဟိုကြကြရှုလေးနုညလေးတို့ဟိုလာခဲ့တော့က လက္ခဏာအမြင်ခရတာအမြင်ပိစုပ္ပတာအမြင်လို့ခွဲကြတယ်ထင်တယ်လက္ခဏာအမြင်ဆိုတာဟိုသူ့သဘောရင်းလေးတော့အရေးအယောင်လက္ခဏာလောက်မြင်နေတာဟုတ်ကလားရတာမြင်ကတော့သူ့လုတ်ပုတ်လုံးနေကိစ္စလောက်မြင်နေတာဟုတ်ကလားဟိပိစုပ္ပတာကတော့လက်ဝါးပေါ်ပြပြုသိတင်တယ်လို့ကိုသုံးလက်ရှိသုံးနေတဲ့ပစ္စည်းပေါ်သိတယ်လို့သိနိုင်တယ်ဒါအမြင်သုံးမျိုးထင်တယ်တို့တက်ခဲ့တော့တတိဟိုကြိုင်မှာပေါ့ခွယ်တတိဆိုတဲ့ဟိုတို့ ဘူ၅ပါးလည်းပါပြီတင်လေမဲ့ခင်၈ပါးကောဟိတတိတလုံးမှာကုန်ပါပြီပါအဲ့တော့တို့သေစာအားစူးဆိုင်အားတိပိုင်အားတယ်ဘယ်ဟာရှုလိုက်ရှုလိုက်သေးသေးကွယ်ကွယ်တိဒါတိပိုင်အားတယ်ဟိဒါတော့အကင်းညာပါတဲ့ပုဂ္ဂိုလ်ဖြစ်ရမှာပေါ့အဲစူးဆိုင်အားကတော့ဒီနေရာသူဒီနေရာကိုဟင်တိတိပါပါထုံရင်းဖောက်ဖောက်နဲ့သူတတိဒီနေတာပြောတာတင်လေတတိဒီရင်အပီလဲတရားမှာပေါ့ဟုတ်ကလားဗျာသေစာအားကတော့ဒီပေါ်လေး တည်တဲ့ရှိယုံတော့ရှိလိမ့်မယ်ဟုတ်ကလားအပေါ်ရာကြောလေးထင်တယ်ဟဲ့ထမကြီးကြောတင်းထင်တယ်ထမကြီးကြောတင်းကခဲကြခံနိုင်ပါ့မလားဟင်အဲ့တော့ဒီသုံးခုနဲ့ဟိုတက်လာတဲ့ယောဂီပြီသေသအားနဲ့တက်လာတဲ့ယောဂီဘုရားညာရောက်တာနဲ့နောက်ကြောင့်ဆံခောက်တာလားတော့ကြောက်လာပြီကိုကွကြိတ်တို့ကြီးလေးအပြက်သေးတွေ့လေးရှေ့တို့ကြီးလေးအပြက်ဘေးကြီးတွေ့လေးကြောက်လား အဲ့တော့ဟိုတန်ဝေကထိတ်လန့်မှုမဟုတ်တော့ဘဲနဲ့အဟုတ်ကိုကြောက်ပြီးနောက်ကြောင်းပြန်သူ့ဆိုင်အားနဲ့လာတဲ့ယောဂီကြတော့ဒီနေရာမှာတဲခွင်းအားမရှိရင်လေတော့မယ်ဟုတ်ကလားဗျာအဲတပါလောက်ရှိဦးလဲဒါလေးပဲနုနုလေးပဲဟုတ်ရောဟွန်းတရလုံးရှုတပါလုံးရှုတထိုင်လုံးရှုကြိုက်တလောက်ရှုဒါလေးပဲထင်တယ်ဟဲ့ဘာထူးတော့ ဘာမှမထူတော့မထူသာခင်တတ်ကြရာသူ့ဆိုင်အားကရှေ့ကိုတက်နိုင်ရအတော်ကိုအသေးလေးလုံးဝတက်နိုင်တယ်ခင်ဗျာဟုတ်ကလားရဲ့ဟိုတိပိုင်အားကောင်းတဲ့ပုဂ္ဂိုလ်ကတော့အသာလေးနဲ့တက်နိုင်တယ်ဒါတို့တို့ရှေ့ဆရာများတွေကနွားကောင်းမကောင်းချောင်းတက်မှပြီးရမယ်ဟင်ချောင်းတက်ဆိုတော့မြေပြားနဲ့တူလားဟိဟင်ဟင်ငါမြေပြားနဲ့တူရအဲမြေပြားကတော့အချိန်ကြီးနေတယ်ရတယ်အဲချောင်းတက်ကြတော့ အင်းသဘိုးကောင်းတဲ့နွားမှာချောင်းတက်မှာတခါတည်းဟိုအသာလေးယုံပြီးတက်သွားတယ်သဘိုးမကောင်းတဲ့နွားကြတော့ဟုတ်ကလားညာတံပေးမယ်ဟင်းမရတော့ကြောကြီးကြိမ်လုံးကြီးနဲ့ချလိုက်ဟာဟင်ဖင်လေးလေးရအောင်ပါသမားဖင်ရန်ခါကောသဘိုးကတော့ရှိရင်တို့ဟင်ဟင်ကြကြရိုက်တော့ ထိုးဟိုတာပေါ့လေကြကြရိုက်တော့ဘာဖြစ်မလို့မနိုင်ထိုးဟောမှာရဟင်သူဆိုင်အာသမဒီနေရာမှာအသေးလဲလို့ရသိပိုင်အာသမသာလောလောကူနဲ့တက်နိုင်တယ်ဟုတ်ကလားဗျအဲ့တော့တို့ဒီသင်္ခါရုပ္ပကညာသင်္ခါရကိုဥပိ္ပခပြုတ်လိုက်ပြီဟုတ်ကလားသူဘာပြုတ်ပြင်သေးရောပြုတ်ပြင်တော့ဟုတ်ကလားဟင်သူပြုတ်ပြင်တော့အဲသူတို့ ဟိုဓာလီပါတို့ရဲ့တိုက်ခိုက်မှုတဘာဝအတိုင်းဝင်နေထွက်နေပြီးရှိတာတင်လေဟင်ဟိုတို့ရှူလို့လားသူဟာသူဖြစ်နေတာလားဟုတ်ကလားအိပ်ပျော်နေတော့ဘသူများဝင်ခလုတ်ထွက်ခလုတ်နှိပ်တော့သူဟာသူဝင်သူဟာသူထွက်ဟုတ်လားဒိုးရှုပ်လို့ဟွာလာဟိုနိုးမှတမျိုးဖြစ်သွားဟင်မနိုးခင်သူဟာလည်းသူအလုံးလုံးနေပြဟင်မှန်လို့ဗျာတို့ဘာတော့ဝင်ပြီးထွက်ထွက်ပြီးဝင်ဟုတ်ကလားဝင်လာလဲနှာပြီးနဲ့ချက်တိုင်း ထွက်တော်ဟောချက်တိုင်းနဲ့နှာပြီးသူ့လမ်းဆုံးဝင်တယ်လမ်းဆုံးထွက်တယ်တတလီပါရဲ့အလုပ်လုပ်ပုံတိုင်းတယ်ထဲထဲမှာရှိတဲ့သင်္ခါရတို့ရဲ့တည်ဆောက်မှုအတိုင်းသင်မေဟုတ်ကလားဗျအဲ့တော့ဒါလေးတို့ကြည့်နေုံပဲဟုတ်ကလားဗျဒါလေးကြည့်နေရမလားဟင်ကိုလုပ်ဖို့လိုတော့ဟင်အဲ့တော့အလုသမားနဲ့အရာရှိဖြစ်တာဘယ်ဟာကပင်ပန်းတော့အလုသမား ဟုတ်ပါမလားအလုဓမ္မနဲ့အရာရှိဘုသူပိမန်တော့ဗျာဟင်ဟင်အလုဓမ္မကခိုင်းတာလို့ယုံမယ်လေအရာရှိကဌာနတစ်ခုကိုတောင်းယူရတယ်ဟုတ်ကလားဟင်အလုဓမ္မခိုင်းတာလို့ပြီးလေဟင်ဟိုသူခိုင်းတဲ့အတိုင်းလို့လို့တခုခုဖြစ်သူတောင်းမရှိဘူးလေဟုတ်ကလား ဟင်အရာရှိကြတော့တာဝန်ကြီးတယ်ဒါရင် အလုတ်သမားနဲ့အရာရှိဘသူကပင်မလဲလောကရောဗျာခုဖြေရမင်းခုစာလေးကြောဟင်အောက်ပိုင်းညာနေရတော့အလုတ်သမားထင်တယ်ဟဲ့ဒီညာကြအရာရှိနေရတာဟင်ဟင်အဲ့တော့သူဌာနာကြီးမတိုးတက်ရင်ဘသူတောင်းလဲအလုတ်သမားလို့မလို့ဘူးဗျာဘသူတောင်းလဲ ဟုတ်ပါမလားဗျဟင်အဲ့တော့ဒီနေရာကြကြတို့တိုးကဲသူ့ဒီနေရာညံပင်လေလို့ခေါ်ဟုတ်ကဲ့အဲတို့ဒီဟာလေးတွေကြည့်နေဒီနေရာမှာတို့ဟိုဘက်ကတမာရီကအားကောင်းတယ်ဟင်ကိုကိုဒီပေးဖို့လူသေးလားလူတော့အဲပညာတော့အားကောင်းတယ်တို့ငင်းတာနဲ့သိနေပြီဟုတ်လားလှုပ်တာနဲ့သိနေပြီဟုတ်ကလားသူတို့ကတို့နှစ်ခုညီမရတာဟုတ်ဗျ တမာတိနဲ့ဝရိယငြိရတယ်ဟုတ်လားတရားနဲ့ပညာငြိရတယ်ဟုတ်ကလားတို့ညောင်လုံးဆရာတော်ဘုရားကြီးမိန့်တဲ့အတိုင်းဆိုဘာတော့တရားနဲ့ပညာတမာတိနဲ့ဝရိယနှစ်ကောင်ကသောနွားကဲ့သို့တဲ့ညတာအောင်ထမ်းဆောင်နိုင်ပါမှဝိပဿနာတိဟုသောယင်ထာတိနိဗ္ဗာန်တိဟုသောမြို့တော်သို့အရောက်သွားနိုင်သည်တဲ့ဟုတ်ကလား အဲ့တော့တို့ဒီသရာနဲ့ပညာကလည်းဒီနေရာမှာပညာကလွှမ်းမိုးနေတဲ့အတွက်သရာနောက်ထုတ်နေတတ်တယ်တခါလာလဲဒါတခါလာလဲဒါဆိုတော့တခါလာလဲမဲပြပထိုးဆိုတော့သရာဘက်ကကြက်နေတာဟင်ဟိုဘက်ကလည်းတမာတိကဟိုတီရုံးမကတီနေပြီသူကမလုံးမရှိမကရက်တော့တဲ့တမာတိကိုရအဲ့တော့ဝရိယကမဝင်ပါဘူးဟုတ်ကလားဗျအဲ့တော့ဟိုကအငိမ်ကလည်းမလှုပ်လို့ချင်းဖြစ်ပြက်ပြီးပို့ထူးမလားအဲ့တော့တိုးတက်ပါမလား တိုးတက်နိုင်ဟုတ်ကလားဗျအဲ့တော့ဒီနေရာမှာယုံကြည်စိတ်ကလည်းအလွန်လိုဗျာဟုတ်ကလားဟင်ဒီလမ်းကလို့လို့တခြားလမ်းရှိသေးလားမှားစရာကောရှိသလားအဲ့ဒီသီတိယုံနာနှစ်ပါးသာရှိအောင်ပါပဲဟုတ်ဟုတ်ကလားယုံကြည်စိတ်ဒီနေရာမှာအလွန်ကြီးကြီးဗျာတခါလာလဲမဲပြပါသို့ဆိုအယုံနဲ့နေတာဗျာဟုတ်ကလားပြီးတော့မကြိုးစားဘဲနဲ့တီးနေတဲ့အတွက်ဟိုမကြိုးစားဘဲနဲ့ဆိုတဲ့ဝရိယကလည်းဖင်ထိုင်းနေတတ်ဗျာ ပင်ညာဟုတ်ကလားတို့အပြင်ကနေပြီးတော့ရှူဟာရှာဟာဒီအပြင်ဝရိယမရတော့ဘူးတို့ကြောင်းညာဆိုင်တဲ့ဝရိယလေးထင်တယ်ဟုတ်ကလားဒီအပီလေးပြနေတဲ့ဒဲကိုပြီးတဲ့ထိုးတွင်းပြီးပြီးတဲ့ထွင်းဖောက်ပြီးပြီးအောင်နောက်ကကြောင်းညာဆိုင်အားလေးအလွန်လိုသည်ဟင်ကြောင်းညာဆိုင်အားလေးကငုတ်တုတ်ထိုင်နေရင်အမှတ်ကရောအောင်မေအားလေးကလည်းရှေ့တိုးနိုင်မှာမလား အဲအတိပတိကမှရှိမထွင်းဖောက်နိုင်ရင်အတိဟာရောထိုးထွင်းသည်သိနိုင်ပါမလားအဲ့တော့ဒီနေရာဝရိယကလည်းငုတ်တုတ်ထိုင်နေတတ်ဗျာဟုတ်ကလားဗျာအဲ့တော့ယုံကြည်စိတ်ဒီနေရာမှာအလွန်ရေးကြီးပါတော့ဖရာနဲ့အရိယာများဟင်ဒီလိုပဲဒီယုံနဲ့ဒီနာဒီလိုဒုက္ခခံပြီးလှုပ်သွားလို့အောင်တော်မူသည်ဟုတ်ကလားငါဟောဒီယုံနဲ့ဒီနာမထင်ဟဲ့ဟုတ်ကလားဒီလိုပဲဒုက္ခခံပြီးလှုပ်ရမှာပဲဒီနေ့မှန်ပါဗျာ ဟုတ်ကလားပြီးတော့ဖျားရှင်နဲ့အရိယာများဟုတ်ကလားတန်တရာကလွတ်မြောက်တဲ့နေညာနိကလမ်းစဉ်ပေါ်ကိုဖျားရှင်နဲ့အရိယာတို့ကျင့်တယ်လို့ငါလည်းကျင့်ခွင့်ရနေပြီဒီလိုလဲအကျင့်ကိုမြည်၍ကြုံကြည်ဖိတ်ကိုတိုးပေးပါတိုးမပေးရင်တရက်လက်တာပဲတရက်လက်တာကြာတော့ခဏတရာအနဲ့ဒီဒီနေရာရောက်တဲ့ပုဂ္ဂိုလ်ဟုတ်ကလားဗျာထူးမှန်ထူးတော့ပဲနဲ့ဟင်အဲမထူးတော့ယုံမှာဗျ အံ့ပန်ယုံမှုအဲ့တော့တရားအားတိုးပေးပါဟုတ်ကလားဗျာပြီးတော့ခုနကြောင်းရဆိုင်အားတွေကိုတိုးပေးပါဟုတ်ကလားဗျာပြီးတော့မြို့သိမ့်တဆိုတာအလုံးရင်ကောင်းမှထင်တယ်ဟိုတောတက်တလို့ဟိုဗျံပဒါလို့လို့ရသလားမရနိုင်ဘူးသီးတဲ့ငယ်လည်းကြားမှထင်တယ်ပြီးတော့အဲ့ဒီမြို့သိမ့်တမှာပါတဲ့ရဲဘော်ဒီခေါင်းအေးတဲ့ရဲဘော်မှရမှထင်တယ်ကိုယူသွေးသားနဲ့မဟုတ်တာတွေရှောက်ပြနေခေါ်ရသလားမရပါဘူးဟုတ်ကလား ပြီးတော့တစ်ဖက်ကဖီအားကောင်းတာနဲ့ဟိုကြောက်သူတုံနေရောရမလားအဲ့တော့ခေါင်းအေးတဲ့ရဲဘော်တွေလည်းဖြစ်ရမယ်လက်နဲ့ကလည်းတော့တိုက်တုံးကလက်နဲ့မျိုးလို့ဂျန်ကတ်တဲ့လက်နဲ့ဖြစ်ပြီနဲ့ဟုတ်ကလားဟိလက်နဲ့ရိတ်ရှိကောင်းတယ်လို့ရိတ်ခါဟောဟိနောက်ကအဆက်မပြားထောက်မအားလေးရတယ်အမြဲဟုတ်ကလားဟင်စာစာသွားသွားနာနာနေနေဟုတ်ကလားဟင်မှချက်စကားပြောတာမှာပါ ဟုတ်ကလားမကျက်တော့ထဲထားအောင်ပါလေဟင်ဟုတ်ကလားဟင်မမောဗျာဟင်ဟင်ဟင်ဟင်စကားပြောတဲ့ချိန်တော့လွတ်ကြတာပေါ့ဟုတ်လားဟင်အဲနာချိန်ဟုတ်ကလားဟင်ဟင်အဲ့တော့အဲ့လောက်ကိုတို့ဒီနေရာမှာတတာအယုံကြည်ချက်ထင်တယ်ဟိရုပ်လားစိတ်လားဟိဝရိယအရေတင်းချက်ရုပ်လားစိတ်လားဟိ အဲတတိအားမှတ်ချက်တယ်ဟိယုံလားစိတ်လားဟိတမာရီအားဒီကြည်စိတ်ယုံလားစိတ်လားဟိပညာအားကွဲပြီးစိတ်ဘယ်လိုဟိအဲ့တော့ဒါကိုစိတ်အားတွေထောရတော့မှတယ်စိတ်တဆင်းဆင်းကြီးလားစိတ်အားစိတ်အားရုပ်အားပြောတာမဟုတ်ဘူးခဏရုပ်အားကတော့တို့ထိုင်းတာနဲ့ဖယ်ချက်တင်ပုံဟင်ဒီတော့ကလေးပဲအပြင်ကရှူပြီးလို့ရတော့တယ်လေဟုတ်ကလားဗျအဲဟိုဘက်သူသူ့ဟာသူသွားတော့တာ ဟုတ်ကလားအဲ့ဒီအားတွေကိုဒီနေရာမှာအလုံးရင်းနဲ့ထားလိမ့်မယ်ဟင်ပြီးတော့ထိုင်မှမဖြစ်ပေနဲ့ဟုတ်ကလားသာသာသွားသွားနာနာနေနေအိတ်တာတော့လက်နဲ့ကိုဖက်အိပ်ပြီးသားမှာဟုတ်ကလားအဲနိုးထားနဲ့လက်နဲ့ကိုင်းကြီးသားဖြစ်သားမှာဟင်အိတ်ကြဲကသူ့မလုံးမချက်မကြဲတဲ့တမာရိပင်ဖြစ်ပြကလေးမြင်နေမှာထင်လဲအဲနိုးထားနဲ့ကိုမမခင်ဖြစ်ပြကတမ်းမြင်နေပါသေး ဒါမှတတ်နိုင်တယ်ဟင်နိုးထာနဲ့လက်နဲ့လျှောက်ဆန်းနေရရင်တော့ဟင်ဟင်ခုဘယ်နဲ့တော့ကောက်ခိုင်ပြီးသားလားငါလက်နဲ့ပဲပါလိမ့်မတော်ဘူးလားဟင်ဟင်ထရန်ထောင်ထားတာလေလားတိုင်ထောင်ထားတာလေလားလားဘယ်လိုတော့ဖြစ်ပါတယ်ပါတယ်ဗျာဟင်ထရန်ထောင်ထားတာနဲ့တူပါတယ်ဗျာဟင်အဲ့တော့လက်နဲ့ကိုပိုက်အိယာ နိုးထာနဲ့ဒီဖြစ်ပျက်ကိုမမှတ်ခင်ကတတ်မြင်ရတယ်ဒါဆိုရှိအာနောက်အားသက်ပြီးတယ်ဟဲ့ဟင်ဒီလိုဆိုထောက်ဖို့တက်ကောင်းပြီတယ်ဟဲ့ထောက်ဖို့တက်ကောင်းလားအဲဒီကနေ့မနေ့မှာအစ်စ်ပြန်လုံနေရရင်ခဏတော့ကြာမှာပေါ့ဟိုဘက်ကဟာအားတွေကဒီဘက်ကိုဆက်ပါလားဟုတ်ကလားဒီလိုဆိုရှိအားနဲ့တော့အားနဲ့မဆက်မိဘူးလားအဲ့လောက်ကိုအားကောင်းမှရတယ်ဒီနေရာချောင်းတက်ဟုတ်ကလားဗျာဟင်မြေပြမဟုတ်ဘူး မတူတာကြီးကူရမှာထင်တယ်ဟဲ့ဒီဘက်ကယုံနံဖြစ်ပြက်ကိုရှုနေရတာထင်တယ်ရှုရင်းမှတ်တတ်မယ်ဟိုမှာယုံနံဖြစ်ပြက်မရှိတဲ့နေရာရောက်ရမှာဟုတ်ကလားဗျာအင်းယုံနံဖြစ်ပြက်ရှုလို့ယုံနံဖြစ်ပြက်ပဲတွေ့နေသေးတယ်ဆိုရင်မကူးနိုင်သေးဘူးညံပင်လေခေါ်ဟုတ်ကလားဒီဒီနေရာညံပင်လေဟုတ်ကလားအဲ့တော့တို့တခါတလေတို့ဒါလေးမှတ်သားအဲမှားလေးကောင်းလေး တို့ခုပြောခဲ့တဲ့အတိုင်းလေးလေဟင်စာစာသွားသွားနာနာနေနေခုနပြောတဲ့သိတတ်တည်ထင်တယ်ဟိသိအင်အားကြီးဟုတ်ကလားမချပါနဲ့ဟုတ်ကလားနားကျင်ရေချိုးနေတုံးမို့သမင်းစားနေတုံးမို့ထားပါနဲ့အဲ့လောက်ကိုအားကောင်းမှရတယ်ဟုတ်ကလားဗျာလုံးကားတယ်ဟဲ့အင်းခင်ခွဲကြံတိရောက်သွားပြီခင်ကဟိုအိမ်မှာရန်ကုန်တခုတည်းပဲကြံတော့တယ်ဟဲ့ဟင် တို့ကဘာဆိုရန်ကုန်အစိုးရလို့ခေါ်ခံရတဲ့ချိန်ဟုတ်ကလားဗျာအဲအဲ့ဒီချိန်မှာဟိုဘုံမှုချုပ်ကျော်စောကဥဆောင်တဲ့ရဟုတ်ကွဟင်အဲ့တော့စစ်သားတယောက်ကအိမ်မှာတက်တာတော့ဦးတန်းကျုတက်တယ်ကျင်းဝတက်တယ်ဟုတ်ဟင်ဘုံကျော်စောရှိတယ်ကွာမကြောက်ဘူးကွာနဲ့အိမ်လာတဲ့ကအဲ့လိုတဲ့ဟင်ဟင်စိတ်ဓာတ်အားထင်တယ်ဟိရဲရင်အားယုံကြည်အားထင်တယ်ဟိအဲ့လောက်ကိုတို့ရောအိမ်လာတဲ့တော့ ကိုကြော်သောရှိတယ်ဟုတ်ကလားဟင်ဘာလာကိုလက်နဲ့ကြီးအိမ်နာချင်းထောင်ထားခဲ့တာလားအထက်ကင်သွားလားဟင်ဟင်ကင်သွားအထက်ကျတော့ဘာလို့တော့ပြစ်သလားထင်အောင်ထောင်ထားတာလားလောကရောမယ်ဟင်အော်အဲ့လောက်ကြီးကိုယုံကြည်ချက်ကပြင်းမှာဟုတ်ကလားဗျာအဲ့တော့အားရဟာ အဲ့ဒီရုပ်အားပြောတာမဟုတ်ဘူးဒီနေရာစိတ်အားအရေးကြီးဆုံးပဲဟုတ်ကလားယုံကြည်ချက်ကြမသွားဖို့အရေးကြီးဆုံးပဲဟုတ်ကလားသူဟာသူအဲဟိုတရလုံးထိုင်လို့ဒါလည်းတွေ့နေလဲမလျှော့နဲ့ဟုတ်ကလားဒါတို့မက်ကင်လန်းတော်ပါလို့ပြောပြီးသားထင်တယ်ရှုွက်တဲ့ရှုလိုက်လို့လုံရှားဖြစ်ပြတွေ့နေတယ်မြမက်ကင်လန်းတော်ပဲဟုတ်ကလားလုံရှားဖြစ်ပြမတွေ့သေးဘူးဆိုရင်တော့တစ်ဖက်ဖက်ချောနေပြီဟင်ပေလုံနေရင်အာတာကိလမထာကောင်းဖြစ်နေမှာ အဲကြည်တာလေးကိုမှင်းနေရင်ကာမဒုက္ခလေးကအောင်ဖြစ်နိုင်မလားဖြစ်နိုင်တယ်အဲ့တော့ဖြစ်ပျက်ကိုမြင်နေရမယ်တူတူရှိရှိဟုတ်ကလားဗျဟေးရှူရင်ရှူရင်ဒီလောက်ရှူတာတောင်တို့စိသအာသူ့အိုသူ့တိုက်အာကောင်းတဲ့ပုဂ္ဂိုလ်တိပိုက်အာမရှိရင်ရှူရင်ရှူရင်နဲ့ရှုွက်ပျောက်တတ်ပြီတရားတိတာလေးတစ်ခုပဲကြံနေတာအဲ့ဒီတိတာလေးတစ်ခုတောင်တစ်ခါတလေ ကောင်းကင်ပေါ်မှာတက်ပြီးတော့သိနေတယ်လို့ကြည်ဗျာဟုတ်ကလားဗျာတခါတလေဇိုးစင်းလေးမတိတစ်ချက်တိတစ်ချက်လောက်အဲ့လောက်ထိကိုနုညံ့နေတတ်ပါသေးရုပ်ဖြစ်ပြက်ကတော့တွေ့ကုန်တွေ့တော့ဒီလိုလက်ရှိတတ်ပါဟုတ်ကလားဗျတခါပြန်ပြီးဟိုတို့မဟာစီကြတော့ထင်ရှားတာမှတ်ပါဆိုတော့တိတာကထင်ရှားနေတကူကွတိတယ်တိတယ်နဲ့မှတ်နေရဟင်မဟာပြန်ကောင်းတော့ပြန်ပေါ်ပြန်လာ အဲ့ဒါတမာတိဘက်ကအားကောင်းနေပြီပညာဘက်ကနည်းရင်ဟိုကရုပ်ဖြစ်ပြမှုတွေကအလွန်နှုညံ့တော့အတိဘက်ကမလိုက်နိုင်တာထင်တယ်ဟဲ့ဒါသူ့လိုက်အားသာရှိပြီးပြပိုက်အားမရှိတဲ့ပုံကိုယ်တွေဖြစ်တတ်တာဟုတ်ကလားဗျအတိကညာကလိုက်မှမလိုက်နိုင်တော့ဘူးကအလွန်နှုညံ့သွားပြီကိုဟုတ်ကလားဗျဖြစ်တာသေးဗျအဲလိုလဲတက်လိုက်ကြလိုက်ခဏခဏဗျဟုတ်ကလားအဲတို့ဒီညာလေးတွေတဲမှာကိုတို့သင်္ခါရကိုဥပိ္ပခပြုတဲ့ညာတယ်ဟဲ့ ဒီကနေဒီသင်္ခါရဥပ္ပခါပြုတဲ့ညာလေးကရင့်တန်လာတဲ့အခါအလွန်သိမ်မွေ့အလွန်ရှုလို့ကောင်းဟောကလာကိုကိုယ်တိုင်ကြောင်းကြမဆိုင်ရဘဲနဲ့လုပ်လို့ရနေပြီထင်တယ်ဒါဆိုအရင်ပိုင်းကိုခေါ်ရမှာဟုတ်ကလားအဲ့ဒီဟာကိုဒီနှစ်ခုကိုသစ္စာနဲ့လျော်သောကြောင့်သစ္စာနုလောမညာလို့လည်းသုံးပြန်ဟုတ်ကလားဟင်သစ္စာနုလောမညာလို့သုံးပြန်ပြီတက္ကသိုလ်ဒီ ကိုယ်သင်္ခါရကိုဥပိ္ပခာပြုတဲ့ညာအဲ့ဒီမင်းဟာနေနေငါဟာငါနေဆိုတဲ့နေရာကနေပြီးဒီဘက်ကိုရှူရင်းရှူရင်းနဲ့တိမ်မွေးဟုတ်ခလာလားဒီကနေယောဂီတို့အားကောင်းလာရင်အတိညာကိုတော့ပြီးရှေ့ကိုတက်သွားတာအတိသေးလေးလေးလေးလေးလေးလေးလေးနဲ့ဟုတ်ခလားဟုတ်ခလားအဲတက်သွားတာအဲ့ဒီတက်သွားတဲ့ညာလေးကိုတို့စာလို့တော့ဒီဝိဒုက္ခကနေထတော့မလို့ပြုတ်ဘုဋ္ဌာနာကာမဏိမြန်လို့သုံးပြန်ဗျာဟုတ်ခလားဗျာ ဟင်ခုလက်ရှိရှိငါတို့ကိုငါဘဲမกินသေးရင်အပါယဒုက္ခကလွတ်ပါမလားဟဲ့အဲ့ဒီအပါယဒုက္ခကထတော့မလို့ဟုတ်ကလားရှေ့ကိုသွားဓာတုစာတို့တော့ပြင်နေထွက်တော့မလို့အာယုံလာတာလို့ခေါ်တယ်ဗျာဟင်ဒါလည်းဟိုမွဲ့ကြတော့မလို့ဟုတ်ကလားရှေ့ပြေးလေးထင်တယ်ဟဲ့ဟိုတမယိုးကြတဲ့အသိဉာဏ်လေးကတုတ်ပြတ်သွားဟုတ်ကလားဗျာအဲ့ဒါကိုဝုဋ္ဌာနာကာမင်းညာလို့ ဒီလိုလဲသာကသုံးပါဗျာဟုတ်ကလားခုနကတို့ဒီသင်္ခါရကိုဥပိ္ပခာပြုတာဟုတ်ကလားအဲ့ဒီဥပိ္ပခာပြုတာလေးဟာအရင်အနုပိုင်းအရင်ပိုင်းတင်ဟိဒါလေးနှစ်ခုလုံးခုဟိုသုံးလိုက်တော့ဟိုသစ္စာနဲ့လျော်သောညာတင်ဟိဘာမှကြောင်းကြမဆိုင်ရဘဲနဲ့လုပ်တာကိုဟုတ်ကလားဟိအဲဒီဟာလေးနှစ်ခုဟာဝိဒုက္ခကထမှဖြစ်တဲ့အတွက်ဒီနှစ်ခုကိုလည်းဝိဋ္ဌာနာကာမဏိညံလို့ဒီလိုစာကားတစ်ခါထပ်သုံးပြန်မပြ ဟုတ်ကလားတက္ကတုသင်္ခါရကိုဥပိ္ပခာပြုတဲ့ညာတင်တယ်ဟိဒါလေးကအနုပိုင်းဒါပြီးအရင်ပိုင်းသိမ်မွေးတဲ့အပိုင်းလားဟုတ်ကလားဒါပြီးတွက်လက်သွားတဲ့အပိုင်းတင်တယ်ဟိဒါသင်္ခါရုပ္ပကညာကြီးလည်းပဲဒီသုံးခုလုံးဒီသုံးခုလုံးဟာတို့လောကီညာနဲ့မှာတော့အထို့အထိပ်ဖြစ်ဆုံးဖြစ်တဲ့အတွက်သိခါပတ္တညံလို့လည်းသုံးပြန်တယ်ဗျအဲသူတို့ပဲတရားလေးပဲပြောနေတာတင်တယ်ဟိဟုတ်ကလားဒီအဖြစ်ကြီးရောက်ရင်ဒီပုဂ္ဂိုလ်ဒုက္ခတွေ့လေ ကိုရလိုက်သလားဟဲ့မရပါဘူးဒုက္ခတွေ့တော့ဟောမရပါဘူးဒီလိုဆိုဒုက္ခတွေ့လဲတုံလို့တွေ့လားဒုက္ခတွေ့တော့ဟောဒီလိုဆိုရွာပြန်ရင်ငါကောင်းစားပြီးရောလို့ငါတခေါ်လောက်ပါအောင်ပါဟဲ့လောက်တော့ဟုတ်ကလားငါရပြီးရောဆိုရင်ငါမမရတာကိုသိနေပြီပဲဟုတ်ကလားဟင်သိနေတဲ့အတွက်ဒီနေရာညံကိုရောက်သွားတဲ့ပုဂ္ဂိုလ်ရွာတဲ့ရောက်လေပုထုဇဉ်အကန်းအမိုက်တွေလို့ဟင် မိုက်မိုက်ကန်းကန်းနဲ့ကံမကျူးတော့တဲ့အတွက်တရားနာပုဒ်တင်ပုဂ္ဂိုလ်ဟောဟောဒီနေရာရောက်တဲ့ပုဂ္ဂိုလ်ပါလားဟင်ဟောပုထုသင်နဲ့တော့ပုထုသင်ကောင်းလို့ပြောရတာတယ်ကရယာနာဆိုကောင်းတာတယ်ဟဲ့ပုထုသင်ကောင်းဒီနေရာမရောက်သေးရင်တော့ဒီနေရာကပုထုသင်ကောင်းဆိုရင်ဒီနေရာမရောက်သေးရင်ချင်းချင်းဘယ်လိုဟင်ဘယ်လို ပုထုဇဉ်မကောဟုတ်ကလားအဲတို့ယောဂီတွေဒါရင်ပုထုဇဉ်ကောင်းနဲ့ပုထုဇဉ်မကောင်းခွဲလိုက်ကြရင်မဲခွဲရင်ဘယ်ဘက်များမယ်ထင်အာဗျာအဲမင်းဘေးဒိခံဓမ္မယုံထဲမှာပုထုဇဉ်မကောင်းနေစုနေတယ်ဆိုလို့နားထောင်မကောင်းပါဘူးဗျာတူတူပြောကြတာမှာဗျာဟင် ဟင်သူများကြားသွားရင်မေဘိသေခံဓမ္မယုံနဲ့မှာပုထုသေမကောင်းနေသူ့နေတဲ့ဟောပြောပါဗျာကျုပ်ကတော့ဟင်ဟင်ဘယ်လိုပြောမှာဟင်ပြောပါလာဟုတ်ကလေးနာပုထုသေလို့ခေါ်ပါဗျာဒီဖြစ်နေရောက်ဟုတ်ကလားဟိုတို့လောကီညာမှာတော့ထုတ်ထိပ်ပဲတင်လေအဲ့တော့ဒီနေရာရောက်နေတဲ့ပုဂ္ဂိုလ်တယောက်ဒီတို့ခုနကပြောတဲ့ ဒုက္ခလေးနဲ့တွေ့တော့ပါသေးလားသမုဒိယသစ္စာဝင်နိုင်သလားဟင်ဒုက္ခဝေဒနာခံစားသည်ဝေဒနာတော့ဝေဒနာဖြစ်เสียတာဖြစ်မထင်နိုင်သို့တော့တတိရှိနေတဲ့အတွက်တဏှာကူးသလားကူးပါဘူးဆိုင်သမုဒိယသစ္စာဝင်နိုင်သေးလားဆိုင်သမုဒိယသစ္စာကြောင့်ဖြစ်တဲ့ဒုက္ခဟောဟိဒီလိုဆိုဒီညာရောက်နေတဲ့ပုဂ္ဂိုလ်သစ္စာနဲ့မလျော်ဘူးလားမလျော်ပါဘူးဒါမို့သူသစ္စာလုံးလုံးမှညာလို့တုံပြန်တော့ဗျာမှန်ပါဗျာဟုတ်ကလားဗျာ အဲ့တော့ဒီနေရာမှာဝေဒနာပစ္စည်းဟာတတိဟုတ်ကလားသို့မဟုတ်ဝေဒနာပစ္စည်းဟာတဏှာသာဖြစ်ပြမြင်နေတာတဲ့ဟုတ်ကလားဟင်အဲဝေဒနာပစ္စည်းဟာတတိဆိုတော့တတိတင်တို့ကတခါထပ်လို့ဆိုဟိတတိပစ္စည်းဟာဖြစ်ပြထင်တယ်ဟိတတိနဲ့ရှုတော့ဘာတွေ့ရောဖြစ်ပြီးပြတ်သွားတာဟင်အဲ့ဒီအဖြစ်ကိုကြည့်လဲသဘောပဲထင်တယ်အပြက်ကိုကြည့်တော့သဘောပဲဘာရလိုက်တုံး ဟုတ်ကလားဗျာဟင်ဘာမှရနိုင်ဘူးဒီလိုဆိုရင်တို့အထင်းတော်ကြည့်တင်ရဟုတ်ကလားထင်းတော်ကြီးဘာတော့ထင်းနေပါနိုင်သေးလားဝင်နိုင်သေးလားဝင်နိုင်ဘူးတင်ရဟင်တဏှာပိတရားရှိမှဥပါဒံဝင်မှာဟုတ်ကဲ့ဒီမှာတဏှာမရှိတော့ပဲနဲ့တဏှာမကခွင့်ရှိပဲဟုတ်ကလားဟင်ဓမ္မနုပဒနာပိုင်းကိုဝေဒနာနာပြောရင်ဥပိ္ပခဝေဒနာပိုင်းကိုမသိနေပဲလေသင်္ခါရုပ္ပကညာရဲ့နေပဲဟာ အဲ့တော့ဒီနေရာမှာဥပဒံဝင်နိုင်ဘူးဟုတ်ကလားဟိပြီးတော့တို့ဟိုအထီလေးနဲ့အပီလေးရဟောလှုပ်နိုင်သေးလားဟိအပီလေးရလဲဒီနေရာနေဆိုနေရတော့ပြီထင်တယ်အထီလေးရဟောနေနေရပဲအဲ့တော့ဟိုဟိုအကန်းကဟောဟိမောနိုင်သေးလားအကျိုးကဟောဆော့နိုင်သေးလားသွားပြီတို့တေတံပေးယုံရှိတော့တယ်ဟုတ်ကလား တို့ဒီနေရာရောက်နေပြီအဲ့တော့ထိန်တော်မရှိတာတော့သိကြပြီဟုတ်ကလားဟိအဲပြီးတော့တို့အကျိုးနဲ့အကန်းဟင်အကျိုးကတော့ဘာသုံးကြအကန်းကတော့အသုံးမကြဘူးလားပြောတော့သူတို့သုံးယောက်ပေါင်းပြီးကျွတ်တူကျွတ်လွန်ခဲ့တဲ့ဖြစ်တယ်ငါဒီဟုတ်ကလားဟိဟင်အဲ့တော့ဥပါရံကတို့ဒီနေရာကြဒိဋ္ဌုပါရံထင်တယ်ငါဆိုတဲ့အယူအစွဲလမ်းရှိတယ်ထင်တယ်ဟိ ဟင်ဒိဋ္ဌုပါရနဲ့ကျူးလွန်ခဲ့တဲ့ငါကောင်းသားပြီးရောကြည့်လေငါနငါရှိတဲ့ထဲမှာမာနငါနဲ့ဒိဋ္ဌိငါဟုတ်လက်ဟိုမာနငါဆိုတာတော့သူဟိုတို့သတုဒ္ဓမေကြမှာသူတတ်နိုင်ပါဟုတ်ဒီနေရာမှာဒိဋ္ဌိငါအဲ့တော့ဒီတို့ဒိဋ္ဌိကြောင့်ငါကောင်းစားပြီးရောငါမိသားစုကောင်းစားပြီးရောဒီလိုထင်တယ်ဟဲ့ဘသူဘာဖြစ်နေလဲဒီလိုထင်တယ်ဒီလိုနဲ့ကျူးလွန်ခဲ့တဲ့သူတတ်တမုတ်တွေကောသူ့ဥစ္စာယူမှုတွေကော အဲ့ဒါသူများသားမယားသားတို့သမီးကိုဟိုကျွလုံခဲ့တာဒီကောလေမှုညှိမှုညာမှုကောမိုးရရန်ကံမှုဒီကောဟောကလာဟိကံဖြစ်ငါ၌ရတဲ့ငါတတ်တာထားတဲ့မှုတွေအများကြီးဟောကလာဟိဒီလိုဆိုသူတို့ဒီလိုဆိုရင်တတိပေးပြီးလွတ်ရမလားသေတံပေးရမလားဟင်ပုံမှန်ဘယ်လောက်နဲ့တို့ ဟာလောကရောမဲ300နှစ်တဲ့ဧကခါလေးမှထိုးဘူးလားဟင်300နှစ်တဲ့လောကရောမဲဟင်အဲအဲ့တော့ဒီနေရာမှာသူတို့ဟိုအထင်းတော်လဲဘာမှမတတ်နိုင်တော့မှန်မှန်တရားခွင်နဲ့ရောက်နေမှာဟုတ်ဟုတ်ကလားအကျိုးနဲ့ကမ်းနဲ့ဘာမှမတတ်နိုင်တော့မှန်မဲအဲ့တော့တို့တရားသူကြီးစစ်တယ်ဆိုတာခုံရိုးရှိကလူကိုစစ်တာလားအရင်ကနောက်ကလုတ်ခဲ့တဲ့နောက်ကျောင်းကိုစစ်တာလား ဆိုတော့တရားသူကြီးရှိရာကတော့ဘာကျွလုံးတော့လို့တော့ဗျလူကောင်းတွေပါဗျမှန်ပါဗျဟင်အာဘာခုလိမ်မညင်းမှုပေါ့အဲ့လူကောင်းနေမဟုတ်ဘူးလားအဲ့လူအာတရားသူကြီးစစ်တယ်ဓမြမှုစစ်တယ်လူသားမှုစစ်တယ်ဆိုတာရှေ့ကလူစစ်တာမဟုတ်ဘူးအရင်လောက်ခဲ့တဲ့အမှုအကြောင်းပေါ်အောင်စစ်တာဟုတ်ကလားတိုင်းတို့တရားထိုင်နေဆိုတာဟောဟိအကြောင်းပေါ်အောင်ထိုင်လဲဟင် ဘယ်ကိစ္စမျိုးမဆိုဒုက္ခတစ်ခုပေါ်လာရင်လည်းအကြောင်းမရှိဘူးလားဒုက္ခတစ်ခုပေါ်လာရင်လည်းအကြောင်းရှိတယ်တို့လူဘဝရလာတာကောအကြောင်းရှိတယ်ဘာကြောင့်ရတယ်လဲဆိုအကြောင်းဟုတ်ကလားဒီလိုဆိုတို့နောက်တစ်ခါလူဘဝရအောင်မယ်ဆိုရင်ရောဒီကအကြောင်းကရှိမှာပေါ့ဒီကအဘိဓါသင်္ခါရနဲ့ဟုတ်ကလားမတိမှုကြီးနဲ့ပြုတဲ့ကံတွေကသွားအောင်မယ်ဝိညာဉ်နာယုတ်နဲ့ ဟုတ်ကလားကောင်းကံပြုတော့တကြောင်သောအထက်ဟုတ်ကလားသိုးကံပြုတော့သွားတကြောင်အော်ဟုတ်ဝေဟင်အဲကောင်းကံလည်းကံပြုတာပဲထင်တယ်ဟိဟင်ဒါနမှုသီလမှုသိုးကံပြုတဲ့ဘာနာတိဘာဒအရိနာဒါနကောဟိသူလည်းကံပြုတာပဲဟုတ်ကလားနှစ်ခုလုံးကတော့အာယုံ၅ပါးကိုခံစားကြလို့ကြည့်တဲ့ထင်တယ်ဟိတို့တော့အောက်ကံကတော့ဟုတ်ကလားကံဖြစ်ငါဖမ်းပြီးတတ်ပါတာအထက်ကံကတော့ ဟိုကံဖြက်ငါဖမ်းပြီးငါလူပွဲကျင်းပါတာဒါပဲกว่าတော်တော့ငါလူပွဲထင်တယ်ကိုစားမာလေးမစားဘဲနဲ့ပေါ့ကိုခံစားမဲ့အာယုံ၅ပါးလေးကိုလွတ်ထားထင်တယ်အဲ့တော့ငါလူပွဲကျင်းပါတဲ့ဟာတွေကထက်ထက်ကြဟုတ်ကလားဟင်ငါသာစားတာတွေအောက်သွားကြဒါပဲထင်တယ်အဲ့ဒါအဝိဇ္ဇာသင်္ခါရနဲ့အကြောင်းခံတဲ့တွေ့ဘုံမှာဝิญဉာဏ်ရုပ်အကျုပ်ပေါ်တယ်ဦးမယ် ဟုတ်ကလားအဲ့တော့တို့အခုဒီမှာလူရလို့ဖြစ်လာတဲ့အကျိုးဒီအကြောင်းကြာရစ်တယ်ဟင်အခုပြုတဲ့ကုသိုလ်ကလားနောင်ကပြုခဲ့တဲ့ကုသိုလ်ကလားအရင်ပြုခဲ့တဲ့ကုသိုလ်အဲ့ဒီအကြောင်းကိုပေါ်အောင်စစ်ထားဟုတ်ကလားဟိအဲ့တော့အကြောင်းပေါ်တော့ဟောဟိုကျိုးလွန်တာကအကျိုးနဲ့ကမ်းတယ်လေကျိုးလွန်ဖို့ခိုင်းတာဘသူတော့ခိုင်းတော်ရပါဘူးဟုတ်ကလားဟိဒီလိုဆိုဘသူတည်တာမေးမလို့ ဟုတ်ပါမလားဟင်သူကလေးမအောင်နဲ့ခွဲနိုင်ဘူးလေဘယ်လိုပါဘာကြီးနဲ့များခွဲမှာပါလဲလောကရောဘာကြီးနဲ့ခွဲမှာတော့ခင်ဗျဟင်လောကရောမယ်ခင်ဗျအဲ့တော့တို့ဒီနေရာမှာခုနကပြောခဲ့တာလေလေကိုတို့မှန်အနေဟိုသူ့တိုက်အနေတဲ့ပုဂ္ဂိုလ်တော့ပြန်တက်လိုက်ကြားလိုက်ခဏခဏဖြစ်တတ်တယ်တချို့တလားလောက် တချို့တစ်နှစ်လောက်ထိကြာတတ်တယ်ဗျာမိမိတို့ကခုနစိတ်ဓာတ်ဆိုတဲ့အာသုံး၅ခုကိုသာမလျှော့နဲ့ချောင်းတဲ့ကိုကွဟုတ်ကလားတိပိုင်အားဆိုတဲ့တို့ပိစုပဋ္ဌာန်ကြီးခေါ်ရစမယ်ဘာရှုလိုက်ရှုလိုက်သေးသေးကွယ်ကွယ်မြင်တဲ့အမြင်မှာတင်တက်တယ်လေရှောရှောရှူရှူဟင်အဲ့တော့ဒိုတဲ့တော့ဟိုအကောင်းဆုံးနဲ့ပြောဆိုပေါ့ကွယ်ပိစုပဋ္ဌာန်ကြီးနဲ့တက်ကြဘူးနော်ဟုတ်ကလားတိပိုင်ကြီးမဟုတ်ဘူးလားသေးသေးကွယ်ကွယ်မဟုတ်ဘူးလား အဲတက်လိုက်ကြဆိုဟိဟာဟုတ်ကဲ့အဲ့တော့ဒီအမှန်ကလေးကအာကောင်းဟွန်းတော်တော်တော်တော်တော်တော်ဓာတုစာလို့ဝဋ္ဌာနာကမင်းဝိပဿနာဟုတ်ကဲ့ဝတ်ကနေထတော့မှာလေဟုတ်ကလားဟိထတော့မယ်ဒါလေးကိုရှုနေရမှာတော့တို့ဟိုဘဝတုဒ္ဒမရှိတဲ့ပုဂ္ဂိုလ်ဆိုအဲတွက်လာလို့ရှိရင်ဟောဘာများဖြစ်မှာပါလဲဆိုသွေးရည်သိပဲသွားပြီးတန်ကြပါလေဟုတ်ကဲ့ဟင်ဘာဖြစ်လို့ စီလုံးနေတဲ့စိတ်ကလေးပြေကြသွားလို့ရောက်ဖူးတဲ့ပုဂ္ဂိုလ်ကြောင့်တွတ်တွတ်ကလေးတဲ့ဟုတ်ပြီဟုတ်ပြီဆိုသွားပြန်ဝန်တာတော့သွားပြန်ဦးမောဘုဒ္ဓမရှိတဲ့ဘုရားတွတ်တွတ်ကလေးနဲ့စိတ်ကလေးကရှိကိုထွက်တက်သွားတာဟုတ်ပဲအဲ့ဒါကြီးဟောဘာများဖြစ်မှာပါလိမ့်မယ်သွားမယ်ပွဲကြီးတမဖြစ်ချင်တာဖြစ်ကြည့်ုံငါလို့ဘာမှမရှိပါဘူးပြောတာပြီပဲဟုတ်ကလားမလုံးမချက်မကလဲတော့စိတ်နဲ့ကြည့်ဟုတ်ကလားတုံလုံးနဲ့သူပြတာကြည့် ဟုတ်ကလားတကယ်လို့သူချုပ်ပြတော့ကိုနဲ့ဘာဆိုင်တော့ပွဲကြီးသမားကဟုတ်ကလားဇာလန်းရပြီမကိုဆိုင်ဘာဆိုင်တော့ဟိဟုတ်ကလားအဲ့တော့တို့သူကြည့်နေရမှာပဲအဲ့တွတ်တွတ်တွတ်ကလေးကနောက်ကထောက်ပံ့အားကောင်းသွားရင်ရှစ်ထုတ်တယ်သွားနောက်ကထောက်ပံ့အားမကောင်းတဲ့ယောဂီတန်ကြဟုတ်ကလားခုနကသွေးရင်သိရှိလို့ကြတာလေဒီကြောင်ဟုတ်ကလားဝန်တာသိရှိရင်လည်းကြတာလေဒီကြောင် အဲသိုးရည်တွေဝန်တာသိတော့မရှိဘူးဟုတ်ကလားနောက်ကမှန်အားရဲ့တွန်းပုတ်အားကနေခဲ့ရင်လည်းပြန်ကြမှာပဲဟုတ်ကလားဗျဘော်လုံးသမားနဲ့ပြောရင်နောက်ကတော့ခုတ်တင်လိုက်တာပဲဟိုကပိတ်မဲ့လူမရှိရင်ပိုက်ထဲတိုးလာမတိုးသလိုပဲဗျဒီမှာထောက်ဖို့တက်ကလည်းအလုံးလိုဗျမအားကိုတလသထင်တယ်ပြုတ်ဟုတ်ကလားမှတ်ရှိမှတ်ရှိထောက်ဖို့ဒါပဲမဟုတ်ဘူးလားဒီနေရာဘာမှအားတော့အောင်းမိအားကလွဲလို့မရှိဘူး ဟုတ်ကလားဝင်နေထွက်တယ်မှတ်လို့ကိုရဘူးဟုတ်ကလားဗျာအဲ့တော့အချို့ယောဂီများကြတော့ခုနကတို့ထိတာလေးကြောက်ဖြစ်ပိတာလေးတခုတည်းကြံနေတာပိတာလေးမှားရင်မှားရင်နဲ့ချုပ်ပြောက်သွားတာလည်းရှိပါတယ်တွက်အဲအပိလေးတွက်သွားတော့ဖြတ်ဆိုပြောက်သွားတာလည်းရှိဟုတ်ကလားဗျာဟင်အဲတို့ခုနကပြပိုင်အားကောင်းတဲ့ယောဂီများဆိုတော့ဒါကိုရှုရင်းမှတ်တတ်မယ်ဒီဟိုတို့ပဋိသင်္ခါညာမှာတုန်းက တို့လက္ခဏာ၃ပါးရဲ့အမြင်ဟာအထင်ရှားဆုံးဖြစ်ခဲ့တယ်လို့ဒီမှာထိပ်ပြီးယုံနာနှစ်ပါးအထင်ရှားဆုံးဖြစ်နေတော့ဟုတ်ကလားဗျအထင်ရှားဆုံးဖြစ်နေတော့ဟုတ်သူတို့နှစ်ကောင်တည်တံပြီးတော့မှာဟုတ်ပဲဟုတ်ကလားဟင်တို့ရှုွက်ထဲမှာအကြီးဆုံးနဲ့သူ့တဏ္ဍနမိတ်ကြီးကဖြစ်လာတတ်တယ်ဟိုရောင်ပြန်နမိတ်တဲ့ပူတဲ့ဟာကြီးလေအဲ့တော့အတီလေးကဘေးနားကနေကပ်ပြီးအဲတော်နေလိုက်ကြီးတော့မလို့တော့တော်နေဟိုတို့ ဟိုကြောက်ထနဲ့ပြန်လာသလိုသုံးလေးချက်တော့ဖြစ်နေတော့ဟင်တို့ဥပမာပေးရရင် တို့အညာသားများကဟိုလေးစီးဘူးတို့လားအဲလေးရဆင်းတိုင်းလေးလေလေးလေဟိုဗျအဲ့တော့ဟိုလေးကြည့်ပြီးခရီးသွားရမယ့်ပုဂ္ဂိုလ်လေသိရောက်တယ်လေပေါ်ဆင်းမဲ့လုံမှာကြောက်လို့နောက်တွန့်နေသလိုနှစ်ချက်သုံးချက်လောက်ဖြစ်ပြီးတော့မှနောက်တော့အိုးဒီခရီးကမသွားလည်းဖြစ်ဘူးတင်လေသွားမှဖြစ်မယ်ဆိုတော့မျက်စိဇုံပိတ်ပြီး တခါတည်းဝင်ချပါတော့တခါတည်းတန်းပါသွားဟင်သုံးလေးချက်လောက်တိုးတိုးတိုးတိုးတိုးတိုးတိုးနဲ့ဖြစ်နေတာဟုတ်ကလားဗျာအဲ့ဒီချုပ်ပြောင်းနေတဲ့အချိန်တစ်ချက်စားတယ်ပို့ရဟင်တစ်ဆက်နဲ့ပို့ရဟုတ်ကလားအဲ့ဒီချိန်ရဲ့အချိန်ဟာဘာနဲ့တူတုံးဆိုတော့ရုပ်ရှင်တော်ဟိုတို့ထလိုက်ကြီးတော့ထိုးထားတော့ဗောကာကူကားတဲ့အချိန်မှာဟိုကလည်းဟိုဘက်ကကလည်းမရောက်ခင်ဒီဘက်ကလည်းပြတ်သွားတဲ့အချိန်ဟင်ပေါ်နေသလို ယုံရောနာရောပါရှိဟင်ယုံလည်းရှိနာလည်းရှိဟုတ်ကလားဟင်အဲ့လိုလည်းဖြစ်နေတာဟုတ်ကလားဗျာအဲ့ဒီအချိန်မှာခံစားနေတဲ့ဟိုပွဲကြည့်နေတဲ့ယောဂီတယောက်ဟာတို့သစ်ပင်ပေါ်ကကြတဲ့ချိန်ဟုတ်ကလားခြေရောလက်ရောလည်းတိတ်ကိုင်းကလွတ်သွားပြီထင်တယ်မြေအောက်လည်းရောက်သေးဘူးထင်တယ်အဲ့ဒီအချိန်မှာဘယ်လိုနေတော့လှပ်ဖို့တခါပဲ နှလုံးလေးတစ်ချက်တော့ဖြတ်နေတော့ဖြစ်လိမ့်မယ်တင်မကြီးဒီလူလေးလည်းဖြစ်နိုင်တယ်ဟင်အဲ့ဒီချုပ်ပြတ်တဲ့အချိန်ကိုပြောတာဟင်ခလစ်ကနေဆိုချုပ်ပြတ်သွားပြီးဟိုမြင်ပုံမြင်ကြီးကခုနကယုံနာမရှိဖြတ်ဖို့တကားတစ်ချက်သေးလေးဟုတ်ကလားတို့ဖလင်ကိုအယုံမပါတော့ဟိုဆလိုက်မီးနဲ့ထိုးထားတာမျိုးလေးဟုတ်ကလားဟိအဲအဲ့ဒီခံစားရတဲ့အချိန်မှာလှက်နဲ့တစ်ချက်သေးပဲပြီးတယ်ဘို့ဟုတ်ကလားဟိ အဲ့ဒီချိန်မှာအေးတဲ့အေးတုံမဲ့မသိဖုန်နဲ့နှိတယ်ဗျကြတိုင်းမဲ့မဟုတ်ဘူးတဲ့ဟုတ်ကလားယုံနာချုပ်ပြောက်တာတို့သင်္ခါရုပ္ပကထဲမှာဆိုတတိလစ်လို့ပြောက်တာ6မျိုးရှိပါသေးဟုတ်ကလားသင်္ခါရဥပ္ပခာအပြုတ်လွန်တဲ့အတွက်သမစာလောက်ချုပ်ပြနေတာလည်းရှိတတ်ပါဟုတ်ကလားတို့တော့မပြတ်ခင်ကလည်းဟိုတွက်လက်လှုပ်ရှားမှုရှိဘူးပြတ်ပြီးတော့လည်းဒုံရင်ဒုံရင်ပါ ဟင်ဒါဥပိ္ပခတတိလို့ပြတ်တဲ့ချုပ်ပြမှုဟုတ်ကလားဗျပြီးတော့ပီတိအားကောင်းတဲ့အတွက်အဲ့ဒီချိန်မှာခေါင်းကသိမ့်ပြီးအေးပြီးအောက်ကျသွားတာတို့ခက်သေးရုပ်ကနေပေါ်အေးနေတာတို့သိမ့်နေတာတို့ရှိတာပါဗျာဒီမှာအထက်ပီတိတွေကိုကွတို့သောဟာတော့ဖရဏပီတိခေါ်တာပေါ့အဲ့ဒီပီတိအားရဲ့အချိန်ကြောင့်ဓမ္မစာတတိလစ်တာလည်းရှိပါတယ်ဒါလည်းချုပ်ပြမှုနဲ့သူကခတ်ဆင်ရင်တူသဗျာဟုတ်ကလားပြီးတော့ပတ္တတိဆိုတဲ့ကိုယ်ရဲ့ငြင်းအေးမှုအားကောင်းနေတဲ့အတွက် ဒါဝုဒ္ဓမချုပ်ခင်ကတော့သူကအေးနေပြီကိုဟုတ်ကလား तू ဘာမှလုပ်ရပဲနဲ့ဟုတ်ကွအရာရှိခန်းဟုတ်ကွဟုတ်ကလားလားအဲ့တော့အေးပတ္တတိအာကောင်းတဲ့အတွက်လေဒီနေရာမှာဓမ္မစာတော်တတိတိနေတတ်ပါတယ်ဟုတ်ကလားဗျဓမ္မမဟုတ်တခါလာလဲမဲပြာပစိုးတခါလာလဲမဲပြာပစိုးဆိုတော့ထိုင်လို့သာထိုင်ရပါတပြာဆိုတာလေအဲ့တော့ထိုင်မိုင်းပြင်းမှုဝင်လို့လေတတိလိပ်ချုပ်ပြတတ်ပါဟုတ်ကလား အဲလုံးလိုက်မကွဆိုဝရိယကြီးနဲ့တွန်းလိုက်ရင်လေတမာတိကသူ့အေးဒါအငိမ့်တာကလေးရှိတဘူးကွတမာတိတဲ့ဝရိယကလွန်သွားရင်လေဟိုတတိတစ်ချက်လွင့်တင်ပြီးတော့ဟိုချုပ်ကြမှုလည်းရှိတတ်ပါအဲ့ဒါကိုတို့တတိလိမှုကြောင့်ဖြစ်တဲ့ချုပ်ကြမှုသူကမချုပ်ခင်ကလည်းဘာမှမထူချုပ်ပြီးလည်းဘာမှမထူဟင်အတုအတုအတုတို့ဒါမတုလို့လည်းသုံးပါ ဟောအတုနဲ့အစ်စ်ကိုပြောတာအဲတို့အစ်စ်ကြတော့ခုနပြောလို့မချုပ်ခင်ကလည်းဟိုတို့ခုနပြောတဲ့ဟိုလက်ဝါးပေါ်စီးပြူးပြီးတင်တယ်လို့မြင်နိုင်တဲ့ပုဂ္ဂိုလ်ကြတော့ယုံနာကြီးတွေလည်းထင်ထင်ရှားရှားဟုတ်ကလားဗျတတိကအပေါ်ကြီးကဟိုသေတံပေးမှာကိုအချိန်စောင့်ပြီးတော့ဟိုနာယီစောင့်ပြီးတော့ရက်ကြည့်နေသလိုအတိလေးကအဲဒီချုပ်ပြမှုကသူ့ဟာသူတတ်တတ်ဟိုတို့ရုပ်ဖြစ်ခြင်းကသူ့ဟာနဲ့သူတတ်တတ်ကြီးအတိလေးကဘေးနာကနေဟုတ်ကလား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 ချုပ်ပြီးနောက်လဲအေးဓာတ်ကဘာနဲ့မှမတူတဲ့အေးဓာတ်တို့ဝေဘူးဆရာတော်ဘုရားကြီးပြောသလိုဆိုရင်အဲမဲ့ကြတဲ့ဖူဝင်လဲထွေလီကာလီစဉ်းစားမနေတဲ့နေဘူးတဲကလာတဲ့ပုဂ္ဂိုလ်စမ်းချောင်းကြီးတောက်ရသလိုပေးတဲ့တာဝေဘူးဆရာတော်ဘုရားကဒီလောက်ပဲပြောသွားလေဟုတ်ကလားတို့စာတဲကတော့အလွန်အေးမြတဲ့စမ်းကြီးတထောင်ခေါင်းကဖြူလောင်းလာတဲ့အေးတယ်လို့သာသူလည်းသိုးသဗျာဟင်အဲ့ဒီမှာရှိနေတဲ့အလေးရောင်တွေ နေလို့လင်တထောင်တက်တဲ့အလင်းရောင်နဲ့သာတဲ့ဗျာဒါကစာကဖွင့်တာပဲပြောတာလေဟုတ်ကလားဟိဟင်အဲ့တော့အေးဒအငိမ့်ဒဆိုသူများနဲ့မတူတဲ့အေးဒမျိုးပါဗျာဒါလည်းရေရှည်မခံအောင်သုံးဆက်ကနဘူးဟင်အများကြီးဟိုရေခဲရေရေခဲတိုက်တဲ့ဝင်နေတယ်လို့ချင်းမနေနဲ့ချုပ်ပြပြီးနောက်ဟုတ်ကလားဗျာသုံးဆက်ကနဲ့မပိုးဟုတ်ကလားသုံးဆက်ကပြီးဒုံရင်ဒုံရင်ဟုတ်ကလားဟင်ဟုတ်ကလားဟိ ဒါကတော့တိတိကျကျချုပ်ကြဖို့မြင်ရတာထင်တယ်ဟောခုနကတို့ပြောလို့သိတာလေးမှန်ရင်လည်းတို့မဟုတ်ဒါလေးမှန်ရင်လည်းဟိုဘာတော့ကတချို့ပြောတာဒါတော့ຫນွေကျိုးလေးတိကနေဖြတ်လိုက်တယ်လို့ပဲဒီလိုပဲပြောနိုင်တယ်လက္ခဏာအမြင်ထင်တယ်မှန်ပါဗျာဟင်တချို့ကြတော့လေတစ်ဖက်ကနေတစ်ဖက်ကိုခုံလိုက်တယ်လို့ပဲဒီလိုလည်းပြောတာပါဒီလိုတိတိပါပါပြောတာဖို့ဆိုတာပြစ္စုပ္ပန်အမြင်မှထင်တယ်ဟဲ့ဟုတ်ကလားဗျာအမြင်မှာကွဲတယ်လို့ဒီမှာ ဟိုတို့တစ်ဖက်ကူးတဲ့နေရာလည်းအမြင်ကွဲသေးဗျာဟုတ်ကလားဗျာအဲအဲ့ဒီအေးမှုငြိမ်းမှုပြီးရင်ပြန်ပြီးဒုံရင်ဒုံရင်မယ်အဲ့ဒီမှာတစ်ခါပြန်ပြီးတို့စာတော့ပြစ္ဆဝခဏပေါ်ခွဲတို့ဟိုပြောနေကြဆိုရင်တော့ဖလားသမာပေါ့ကိုရတဲ့အကျိုးလေးပြန်ခံစားတာဟုတ်ဟင်ကြာပြီးသားဖို့ဖင်လှန်ကြည့်တာ ပြောတာထင်တယ်ဟဲ့ကြာပြီးသားဖို့ဖင်လှန်ကြည့် ဟင်ကိုရတာတဲ့အကျိုးလေးအဲ့ဒီအေးချမ်းမှုလေးကိုပြန်အာယုံပြူတာတော်တော်ကြိုက်တော့လို့လို့ရတတရားဟင်ဟုတ်ကလားသူ့အဓိဋ္ဌာန်နဲ့လှုပ်လဲရတယ်လို့တို့မဟာသီဆရာတော်ဘုရားကြီးကပြောဟင်ဒီရဲ့ဒီရဲ့ဖြစ်ပါသေးဒီရဲ့ဒီရဲ့မဖြစ်ပါသေးနဲ့ရတယ်ဟုတ်ကလားနောက်ပြန်အာယုံပြူအဲ့ဒီလေးပြန်ပြန်ဝင်သွားတာလုံးလို့လေညာစိမတက်တော့ဖဲနဲ့ဟုတ်လားဖလားသမပါတဲ့ထိုးထိုးဝင်သွားရင်အဋ္ဌာန်နဲ့ဒီရဲ့ဒီရဲ့အတွင်းကိုအဲ့ဒီဖလားသမပါတဲ့ကိုစိတ်မရောက်ပါစေနဲ့ အတိတ်ထံလို့ရသေးတယ်ဖြောက်မပြရဘူးတဲ့ဖြောက်ပြရင်တရားမတွေ့တဲ့အခါပုပ္ပလာသမဘပြန်ခံစားတရားမရှိပဲဖြစ်မှာသို့လို့တဲ့ဟုတ်ကလားဗျာအဲ့ဒီဖလားသမဘခံစားပြီးဟူပဲကြရင်အဲ့ဒီယောဂီဟာမျက်နာကြည့်လိုက်ရင်ဖြားတောင်ပဲဟိုကြည်လင်းနေတယ်အေးအတော်ရောက်ဖြားလို့နဲ့တုံလုံးတော့ဘူးဟင်သူတို့အမြင်ငါလည်းပဲဒီဘက်ကအမြင်နဲ့ပြောင်းပြန်ခင်ဗျားတို့ဒီဘက်ကကောင်းတယ်ဆိုတာဒီဟိုမှအဆိုးဖြစ်နေတယ် ဟုတ်ဟင်ဒီဘက်ကအဆိုးတွေกว่าပါဟိုမှာရွှေတွင်းကြီးတွေ့နေတာပဲဟင်ပြောင်းပြန်ထင်တယ်ဟိအမြင်လဲပြောင်းပြန်အရိယာသမနဲ့ပုထုဇဉ်သကိုကွဟုတ်ကလားအမြင်လဲပြောင်းပြန်ဖြစ်တယ်ပြီးတော့အဲ့ဒီတို့ဟိုပြစ်သွားခဏတို့ပြီးတော့ပြန်မှတ်လိုက်ရင်ဟုတ်ကလားအင်းဝဟိုထွက်ချိန်ကြီးဝင်နေမှချင်မှဝင်ရင်ကြီးထွက်တယ်မှချင်မှတော့ဝန်တာတော့ဘဝင်မြင့်နေပြီကို မင်္ဂလာဆောင်ပြီးသားထောက်ကြွထောက်ကြွသမားလို့ဟုတ်တယ်နဲ့ဟင်ဟင်အဲ့ဒီတဲ့ဆိုသေးဟင်အမတ်တွေလည်းတလွဲတချော်ကြီးတယ်လူကြည့်လိုက်လဲမြောက်ကြွမြောက်ကြွဟင်ပြီးတော့လဲဟိုတို့ဝန်တုပ်ကြီးတစ်ခုပြစ်ချလိုက်တယ်လို့ပြစ်ချလိုက်လို့ပေါ့နေတဲ့စိတ်မျိုးအဲ့ဒီချိန်အမှလွဲနေတတ်ပါဟင်ဟုတ်ကလားအဲချုပ်ပြသွားတယ်အေးဒါပေါ်တယ်ပြန်ပြီးအမှကောင်းနေတယ်ဆိုရင်စဉ်းစားလို့ဒါအဲ့လိုဆိုပါတယ် ဟင်ဘုံတော့တစ်ခုကြာသွားတဲ့ပုဂ္ဂိုလ်ဟာအပျော်ကြီးပျော်နေတာဟုတ်ကွအဲ့ဒါဆိုအမှတ်ကအပေါက်မတည့်ဖြစ်တာပါလေဟုတ်ကလားဒါတို့မက်ကသစ္စာမက်ကင်ပွား၍မက်ကထင်တယ်ဟဲ့ဟုတ်ကလားဒါမက်ကရတော့ထိုးလို့ပို့လို့သိလားမဟုတ်ပါဘူးဗျာဟင်တို့ဒီခုဒါကိုမက်ကသစ္စာထင်တယ်အဲမက်ကသစ္စာတွေဒုက္ခချုပ်ငြိမ်းမှုအမှန်ဟုတ်ကလားအဲ့တော့သူ့မပွားပဲနဲ့ ဒုက္ခချုပ်ငြိမ်းမလားချုပ်ငြိမ်းပါဘူးသူ့ဘွားမထင်နဲ့အဲ့တော့တို့ဒီနေရာဘယ်ဒုက္ခချုပ်ငြိမ်းမှာတော့အပါယဒုက္ခရောက်မလားမရောက်ပါဘူးနောင်ရောအပေကိုသွားသိနိုင်တဲ့ငါတကောကောမှုစေတနာရှိဦးမလားရှိတော့ဘူးပုတ်ကလားဗျဒါရင်အပေဒုက္ခကလွန်မြောက်တာဒီပထမမထင်နဲ့ဟဲ့အဲဒုက္ခကလွန်မြောက်တာအမှန်အဲ့တော့တို့ဒီမှာချုပ်ပြောက်မှုလေဟိုချုပ်ပြောက်သွားတယ်ထင်တယ်ဟဲ့အဲ့ဒီချုပ်ပြောက်သွားတဲ့အချိန်လေးဟုတ်ကလား ဒီကအထီလျောဒီလျောချုပ်ပြသွားပြီးအဲ့ဒီချုပ်ပြမှုကိုတို့စာလို့တော့ကိုတပည့်ဘူးညာဟင်ပုထုဇဉ်အနွယ်နဲ့ပောက်ကလာဟိအရိယာအနွယ်ပုထုဇဉ်အနွယ်ကိုဖြတ်တော့၍အရိယာအနွယ်တွေသွားလိုက်တယ်အဲ့တော့အဲ့ဒီပြတ်တော့နေတဲ့အချိန်မှာငါဆွဲငါဆွဲကိုအကြောင်းပြဖြစ်တဲ့သွေးပြတ်တော့သွားပြီတယ်နောက်ထပ်ဒီဘက်ကိုဆက်ပါအောင်မလားအေးအဆွဲလည်းရှိတော့ဘူး ဒီလိုဆိုရင်အထင်းတော်ကြီးတေးပြီဟုတ်ခလားဒီလိုဆိုရင်ဟိုတို့အကျိုးနဲ့ကံပတ်ရမှာလားအထင်းတော်ကြီးပတ်ရမှာလားဟုတ်ကလားတို့ရွာတွေကတော့အကျိုးနဲ့ကံသိဆုံးကြံပါဟုတ်ဟဲ့အထင်းတော်ကြီးရှိလို့ခဏခဏပြန်လာဟင်ဟောခုဒီဟာတော့တို့အထင်းတော်ကြီးတတ်တာထင်လို့ဗျာဟုတ်ကလားဟောအကျိုးနဲ့ကံလည်းတော့ပြန်ပေါ်မှာပဲအဆင်းဦးမှာပဲအဲ့တော့တို့ဒီအဲ့ဒီချုပ်ပြမှုကိုပဲဂုတ်တယ်ပုံညာ အဲ့ဒီ၆ပြနေတဲ့အချိန်မှာတို့အပေပฏิတန်တွေကိုပေးမဲ့ဒုက္ခရှုံးမဟိမရှိပါဘူးအစွဲစိတ်ကောဟိမရှိပါဘူးအစွဲသွေးကောဟိအဲ့ဒါနိရောဓမဟုတ်ဘူးလားဒုက္ခချုပ်ငိမ့်ပါဘူးလေအဲ့ဒီချုပ်ငိမ့်မှန်းကိုမသိလိုက်ဘူးလားသိတာကိုမညာဟုတ်ကလားကိုယ်တယ်ဘူးရဲ့နိရောဓဆိုတဲ့သစ္စာရဲ့ဟုတ်ကလားမညာရဲ့ဟုတ်ကလားအဲ့ဒီချုပ်ငိမ့်မှုကိုအာယုံပြုလို့သိလိုက်တာလေဒီမညာ အဲ့ဒီမညာနောက်ကခုနအေးတာညင်းတာဖုန်ညာဟင်ဒါခီးဝင်တဲ့ဘုံဟုတ်ကလားဗျာဟင်ဟင်တို့ကတော့ဟိုလမ်းပြောသမားကတော့လမ်းပဲပြောတတ်တယ်ဟင်ရောက်အောင်သွားဖို့တော့ယောဂီတို့ဒါဝန်ဟုတ်ကလားရောက်ပြီမဟုတ်လားတနာမှာဟင်တို့ရင်ရထားကြီးဘယ်စကားမှာတော့ဟိဟုတ်လားဟိုထွက်စားဂိတ်များကြီး ဟိုတို့ထွက်ကစားဂိတ်နာဘာလို့ခကြီးတဲ့မရတော့များထိုးထားတာမကတော့ဘူးသင်သားမှာတော့ဟာတော်ဝဲတော့အောင်ဘိန်းပေါက်လို့လားရှိမသွားတာဟုတ်ကလားဗျာအဲ့တော့တို့လိုရမှာအဝင်နဲ့အမှအထွက်နဲ့အမှတဲဖို့ဒါတခုသာလုပ်ကြကဲနာကြသို့